1336ခုနတော်လာွယ်နေ့ဖြစ်တယ်လာွယ်နေ့ဆိုတော့ဥဒုဇာဒရဟောနေရနေပါပဲဥဒုဇာဒမရှိဘူးနှစ်ဆင်းကရောက်မလားတစ်ဘက်ကရောက်မလားမသိဘူးနှစ်ဆင်းကရောက်မယ်လို့တင်းတော့ကြားတယ်ဒါကဘုန်းကြီးရတယ်ဟောရဒီနေ့ကဟောခဲ့တဲ့ သုလာသစ္စကသုတ်တရားသုံးသကလေးပါပဲသုံးသကလေးဆိုရင်လည်းဒီနေ့နိုင်ကိုဟောရမှာဒီနေ့ကဟောတဲ့အပိုင်းမှာသစ္စကပရပိုက်ကမေကွန်းမေကွန်းလျောက်ထားမြတ်စွာဘုရားဤတပည့်ဟာမယ်များလောက်ဆိုလို့ရှိရင်မြတ်စွာဘုရားဤ အစုံးမလိုက်နာပြုခြင်းပါသလဲယုံမှကင်းပါသလဲအစာတရားဤအစုံးမသာသနာတော်မှာရဲရင်ချင်းရောက်သွားပါသလဲအဲ့ဒါမေးကောင်းတဲ့မေးခွန်းပါတရားကျင့်သုံးပြီးတော့ပြည့်စုံတဲ့ဗုဒ္ဓသာသနာတော်မှာအဲဒီလိုဆင်တန်းရှိ ရားသာသနာတော်မှာအပြင်မဲ့မှာတော့အဲဒီလိုခိုင်မြဲတဲ့အစဉ်တန်းရလို့တော့မရှိပါဘူးဒါပဲမဲ့လို့သူတို့ငယ်ကစပြီးတော့မြို့ကလာဆွဲနေတော့သူတို့ဘာသာတရားခငယ်နေနေယုံကြည်နေတဲ့ပုဂ္ဂိုလ်တွေလည်းဒီလိုလည်းရှိတာပါပဲ။อืมသက္ကွန်ဂျိုပန်းဆိုတော့ဆွဲနေ။ဒါပေမဲ့လို့သူတို့ကိုယ်တွင်းနဲ့ယုံကြည်တာတော့မဟုတ်ဘူး။မိဘဆရာသမားတွေအစဉ်ဆက် ပြောတာတွေကိုကြားနာပြီးတော့ယုံကြည်တာတက်တက်နဲ့အယူဆွဲအဆွဲလာနေပြီးခိုင်မြဲဘုရားသာသနာတော်မှာတော့အဲ့ဒီတော့မဟုတ်ဘူးကိုယ်တိုင်တွေ့ပြီးပြီးတော့ခိုင်မြဲတာရှိအဲ့ဒီခိုင်မြဲတဲ့အဆင့်ကိုမေးတော့မြတ်စွာဘုရားခိုင်မြဲတဲ့အဆင့်ကိုဖြေကြားတယ် ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားအတိတ်နာကပစ္စုပန်အတိတ်ရှိကလည်းရှိခဲ့တယ်ဒီခုလည်းအဲနောင်နာကနောင်ခါကာလလည်းဖြစ်အောင်မယ်ဒီခုလည်းဖြစ်နေသေးဒီကာလ၃ပါးနဲ့ဝေဘာလိုက်ရင်လည်းကုန်သားပါပဲမိမိတဏှာကဖြစ်နေတဲ့ရုပ်တွေဝေဒနာတွေပညာတွေသင်္ခါရတွေဝိညာဉ်တွေကာလ၃ပါးနဲ့ဝေဘာလိုက်ရင်ကုန်သွားပါပြီ ဒါပေမဲ့တဏှာချင်းအစ္ဆဒဗဟိရအတွင်းအတွင်းတဏှာချင်းဩလာရိကဒုက္ခမအဲအကျံအနုတဏှာချင်းဟိနပဏိတအယုတ်ညာတဏှာချင်းအဝေးအနီးအဲဒီလို၁၀တပါးသောဌာနတို့ဖြင့်ဝေဘာပြီးတော့သိရတဲ့ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားတွေကိုနေတာမမ ဒါငါးဥစ္စာဖြစ်နေပါရလိုက်တဲ့တရားမဟုတ်ဘူးနေသောဟမသမိဒါငါလို့မမာနထောင်သွားလိုက်တဲ့တရားမဟုတ်ဘူးနေနေသောမေအတ္တဒါငါဤအတ္တအကောင်မဟုတ်ဘူးလို့အဲဒီလိုသိမြင်လို့ရှိရင်တဲ့မြတ်စွာဘုရားဤသာသနာတော်မှာမြတ်စွာဘုရားဤတပည့်ရမြတ်စွာဘုရားဤသုံးမကို ယူသေးသေးလိုက်နာပြီးကျင်းပါပြီ။ယူမှကျင်းပါပြီ။ကိုယ်ဝိညာဉ်ချင်းပြီးပြီးတော့မြတ်စွာဘုရားကြီးဆုံးမသာသနာတော်မှာရေးရင်ပါပြီလို့အဲဒီလိုရှင်းပြတယ်။ရင်းကြွားခြင်းတော့အိစ္ဆဒုက္ခအနာတ္တသိမြင်လို့ရှိရင်လာပါပဲ။အဲဒီမှာအရိယာမဲနဲ့ပြီးပုံကိုအရိယာမဲနဲ့တော့ထုတ်ဖော်ပြီးတော့မဟောဘူး။အိစ္ဆဒုက္ခအနာတ္တပြီးပုံနဲ့ဟောထားတယ် ဝိပဿနာဉာဏ်နဲ့မှတ်တိုင်းမှတ်တိုင်းနိစ္စဒုက္ခအနတ္တတွေသိနေတယ်။အဲဒီလောက်နဲ့ကတော့လည်းမပြည့်စုံနေဘူး။ဝိပဿနာဉာဏ်ချင်းသာပြည့်စုံတဲ့အခါမှာယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုယ်ရေးဖြစ်သွားတယ်တဲ့။ဒီနိဗ္ဗာန်ကိုယ်ရေးဖြစ်သွားရင်မိမိတို့သိထားတဲ့အိစ္ဆဒုက္ခအနတ္တအသိဟာမပြတ်တော့ဘူး။ခါခါသိအိစ္ဆဒုက္ခအနတ္တတွေသိနေကြတော့ဆိုခါခါသိတော့သိတာမဟုတ်ဘူး။ကျူတဲ့အခါနှလုံးသွင်းတဲ့အခါကာလမှာအဲဒီအမှန်တည်းလေးပြန်ပြီးတော့ရောက်တယ်။ အဲဒီအရိယာမညာဘုံညာမရောက်သေးလို့ရှိရင်တော့ဝိပဿနာရှိတာကနားနေတဲ့ပုဂ္ဂိုလ်တွေမှာအဲဒီအမှန်တိတွေကရောက်ပြီးအမှားတိတွေလည်းရောက်သွားနိုင်တယ်အရိယာမညာဘုံညာရောက်သွားလို့ရှိရင်တော့အဲဒါမပြောက်တော့ဘူးတဲ့အဲဒါကိုကြည်ပြီးမြတ်စွာဘုရားနေဓမ္မမနေသောဟမသမိနာမေသောအာတာပါဠိလိုဒီယုတ်ဝေဒနာပညာသင်္ခါရဝိညာဉ်တွေဟာ ငါဥစ္စာအနေနဲ့သာရိုက်တဲ့တရားမဟုတ်ဘူးမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တဲ့တရားတွေပါပဲငါဥစ္စာအနေနဲ့သာရိုက်တဲ့တရားမဟုတ်ဘူးငါအနေနဲ့ဆွဲလန်းပြီးတော့မာမာနဖြစ်တဲ့တရားမဟုတ်ဘူးငါကောင်တရားကောင်လို့ဆိုတဲ့အတ္တကောင်လည်းမဟုတ်ဘူးသင်္ေအားဖြင့်ဒုက္ခိတာနဲ့သူဖြစ်ပြသွားလို့အနိစ္စမမြဲတဲ့တရားပဲ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 သူများနဲ့အထူးပါဘူးအတူတူပဲလို့ထင်စရာရှိတယ်အဲ့ဒါကြောင့်အဲ့ဒါလေးကနေပြောရမယ်ဝိပါလာတတရားဆိုတာ12ပါးရှိတယ်ဝိပါလာတဖောက်ပြန်ရင်မှားတယ်ပေါ့အမှားတယ်အမှားဇွဲဇွဲမှားတယ်12ပါးရှိရဲ့ပါဠိတော်ကရင်စပြောမှာလဲနာမရှင်းမှာ နေဆာကိုနေဆာမြဲတယ်လို့ဒီလိုသင်္နာကပညာနဲ့မှတ်သားဆွဲပြီးတော့သင်္နာရှိတယ်စိတ်နဲ့သိပြီးတော့သင်္နာရှိတယ်အယူအဆအားဖြင့်ဆွဲလမ်းပြီးတော့နေတာရှိတယ်သုံးမျိုးပဲပညာဆွဲစိတ်ဆွဲဒိဋ္ဌိဆွဲပညာဆွဲစိတ်ဆွဲဒိဋ္ဌိဆွဲသုံးမျိုး ဒါအနေစမမြဲတာကိုမြဲတယ်လို့သင်မဆွဲလမ်းပုံ၃မျိုးတဲ့ဒါတော့ကြတော့ဆွေးရမယ်ဟိုကအချင်းချင်းအာဟိုရင်ပေါင်းပြောတယ်မပြောပေါင်းပြောပြီးမှဆိုတော့ဒုက္ခကိုဒုက္ခဆင်းရဲတရားတွေကိုချမ်းသာလို့ဖြစ်တယ်ဆင်းရဲတရားတွေဆိုတော့ချမ်းမဟုတ်ဘူးမြင်နေကြတဲ့တော့အားချက်ပါးဖြစ်နေတဲ့တရားတွေကိုပြောတာ အဲဒီတရားတွေကိုချမ်းသာတွေအကောင်းနေလို့ထင်တယ်ဒါအဲဒီလိုထင်တယ်ဆွဲကလည်းသုံးပါပဲပညာဆွဲရှိတယ်စိတ်ဆွဲရှိတယ်ဒိဋ္ဌိဆွဲရှိတယ်သုံးပါ6ပါးရတော့ဆွဲ6ပါးအာတုဘမတင့်နေတာကိုတင့်နေတယ်လို့ထင်တာအဲဒီလိုဆွဲကလည်းသုံးပါပဲပညာဆွဲစိတ်ဆွဲဒိဋ္ဌိဆွဲ ကိုကိုဝီရပဲအတ္တမဟုတ်တဲ့သဘောတရားတွေတဲ့မြင်နေကြတဲ့ဓဝါ၆ပါးကဖြစ်ပေါ်နေတဲ့တရားတွေဟာဒုက္ခိတနဲ့သူဖြစ်ပြသွားတဲ့တရားတွေအတ္တမဟုတ်ဘူးတစ်တလုံးတစ်ဘောလုံးတည်မြဲနေတဲ့အတ္တအကောင်လေးမဟုတ်ဘူးသို့တော်လည်းပဲတရားလုံးလုံးအာမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေမှာအတ္တလို့ထင်နေတယ်အဲဘုဒ္ဓ ယုံနာတရားတွေဘုသူဒ္ဓမရဘူးတဲ့ပုဂ္ဂိုလ်တွေတကယ်ကိုထင်နေတာပဲဘုသူဒ္ဓရတဲ့ပုဂ္ဂိုလ်တွေလည်းပဲနှလုံးမသွင်းမဲ့အမှတ်တမဲ့နေတဲ့အခါဒီလိုထင်နေတာပါပဲအဲဒီအတ္တအတ္တအကောင်လေးနေရာချင်းစွဲတာသူကလည်း၃မျိုးရှိတယ်ပညာနဲ့စွဲတာရှိတယ်စိတ်နဲ့စွဲတာရှိတယ်ဒိဋ္ဌိနဲ့စွဲတာရှိတယ်သူက၃မျိုးအဲဒါ၃မျိုးလေးလीဆိုတော့အတော့၁၂မျိုးရှိတယ် အဲဒီ12မျိုးဟာသောတာပတိမဲ့ဖြင့်ကျင်မျိုးကိုသာပယ်နိုင်တယ်တဲ့၄မျိုးကြံနေတယ်မမြဲတာကိုမြဲတယ်လို့ဒီမှာဆွဲလန်းတာ၃မျိုးအဲဒါကျင်းတယ်အတ္တမဟုတ်တဲ့သဘောတရားတွေကိုအတ္တနေရာနဲ့ဆွဲလန်းတာ၃မျိုးဒါလည်းကျင်းတယ်၆ခု အဲဒုက္ခနဲ့ဒုက္ခမှာတော့ဆင်းရဲတရားတွေကိုပဲချမ်းသာခြင်းမတင်နေတာကိုတင်နေတယ်လို့ထင်တယ်အစွဲကတော့အစွဲ6 6ခုရှိတာမှာတော့အဲဒီက2ခုပဲသူကသိနေတယ်ဒိဋ္ဌိနဲ့စွဲတာသိနေပညာနဲ့စွဲတာ2ခုမသိဘူးစိတ်နဲ့စွဲတာ2ခုလည်းမသိဘူးလေ၄ခုကြားနေဒိဋ္ဌိနဲ့စွဲတာ2ခုတော့သိသွားတယ်အလုံးပေါင်း ကင်းတာက7ခုမကင်းတာက4ခုရှိနေတယ်အဲဒုက္ခအစွဲမြင်နေကြတဲ့ဓဝါ၆ပါးဖြစ်နေတာလည်းကောင်းတဲ့စိတ်ပိုင်းလေးတွေကွက်ပြီးတော့ကောင်းတယ်လို့ထင်တဲ့အစွဲလေးတွေကပညာစွဲစိတ်စွဲလေးတွေကကြားနေတယ်ဒိဋ္ဌိစွဲတော့ကျင်းတယ်တဲ့ဒိဋ္ဌိစွဲဆိုတာကတော့ငကဲကိုခင်ခင်မာမာစွဲလန်းနေတာအယူဆအနေနဲ့စွဲလန်းတာဖြစ်လို့ကိုမရဘူး ပညာဆွဲဆိုတာကတော့မှတ်သားမိတဲ့အာရုံတစ်ခုခုကိုမှတ်မိနေတဲ့အစွဲမျိုးပါပဲစိတ်ဆွဲကတော့ကိုစိတ်ထဲမှာသင်မြင်သိသဘောပေါက်နေတဲ့အသိမျိုးကိုစိတ်ဆွဲကိုပညာဆွဲနဲ့စိတ်ဆွဲကတော့သူကတော့တွဲရည်ကိုခွဲလို့တော့မရဘူးပညာဖြစ်ရင်စိတ်ကဖြစ်တာစိတ်ဖြစ်ရင်လည်းပညာအဖြစ်တာခွဲလို့မရဘူးဒိဋ္ဌိကတော့ဖြစ်နေအဲဒီပညာနဲ့စိတ်နဲ့တွဲရှိတဲ့ ဒိဋ္ဌိကပညာနဲ့စိတ်နဲ့တွဲပြီးတော့ဖြစ်ဖြစ်ပေမဲ့လည်းပဲဒိဋ္ဌိနဲ့မတွဲတဲ့ပညာတွေစိတ်တွေကလည်းရှိတယ်။ဒါတော့ဒိဋ္ဌိမပါဘဲနဲ့တွဲတာလေးတွေကလည်းရှိတယ်။အဲဒီမှာသောတာပန်ပုဂ္ဂိုလ်မှာပယ်တဲ့ဝိပ္ပန္လာသအစွဲမှာ7ပါးကင်းတယ်7ပါးကင်းတော့လေ4ပါးကကျန်တယ်အဲဒီ4ပါးကျန်နေတဲ့အတွက် အမှုမဲ့မှတ်မဲ့နေတဲ့အခါသူများလိုပဲပြည့်နေချမ်းသာချမ်းသာတွေအကောင်းတွေရှိတဲ့နေရာချင်းပညာသတိဆွဲတွေကရှိနေဒိဋ္ဌိတော့စဉ်းစားဆင်ခြင်လိုက်လို့ရှိရင်တော့တကယ်မဟုတ်ဘူးအဲဝိပဿနာရှုစဉ်တော့တွေ့ရတဲ့အတိုင်းပဲဒီတရားတွေဘာမှနေတဲ့ဇာတာဇာတရားတွေမဟုတ်ကောင်းတဲ့တရားတွေမဟုတ်ဘူးဆိုတာပြန်ပြီးတော့ရှင်းပြီးတော့သိနိုင်တာသူကတင်းနေတယ်လို့ထင်တာကတော့ ဒီကမဟုတ်ဘူးလူပုဂ္ဂိုလ်တွေအပေါ်မှာကြီးပဲအဲလက္ခဏာရှိပါတယ်နောက်တော့ဆိုကာမရာဂကာမရာဂနဲ့ပတ်သက်ပြီးတော့ဖြစ်တာဒါကြောင့်ညကြမ်းမပုဂ္ဂိုလ်တွေရှင်းနေတဲ့နေရာချင်းသွဲလန်းအဲဒါပညာသွဲစိတ်သွဲတွေကရှိရဲ့ဒိဋ္ဌိသွဲတော့တကယ်စဉ်းစားလိုက်တဲ့အခါကလည်းကြတော့တကယ်မဟုတ်ဘူးဆိုတာတော့လည်းရှင်းပြီးတော့ပြီးရဲ့ အဲဒီတော့အစွဲလေးတွေကျမ်းနေလို့သောတာပန်ပုဂ္ဂိုလ်တွေလည်းကာမရာဂတွေမကင်းဘူးကာမဂုဏ်အာယုန်တွေနဲ့ပါနှိမ့်ဆက်ကြော်ပဲပြီးတော့နေနိုင်ကြသေးတာလဲဒါပဲမဲ့လို့ဘယ်လေးပါးကြလောက်တဲ့မကောင်းမှုတွေကြိုက်တွေတော့အဲဒီလုံးလုံးကြီးကြီးတွေတော့မဖြစ်ဘူးအဲဒါတော့ပြစ်ထန်တဲ့အကုသိုလ်တော့မဖြစ်ဘူးအဲဒီအစွဲလေးပါးကဘယ်ကြမှာကင်းလို့ဆိုတော့အနာဂါမိမဲ့ရောက်တဲ့ကမှာ နှစ်ခုကျင်းတယ်အရာတမဲ့ရောက်မှကြံတဲ့နှစ်ခုကအကုန်ကျင်းတယ်အနာဂံမိမဲ့ရောက်တဲ့အခါကျတော့အနာဂံဖြစ်သွားတော့မတင့်နေတာကိုတင့်နေတယ်လို့သင်္င်ဆွဲလန်းတဲ့ပညာဆွဲစိတ်ဆွဲကျင်းသွားတယ်ဒိဋ္ဌိဆွဲကတော့သောတာပတိမြတ်တာလည်းကျင်းတယ်အနာဂံဖြစ်သွားလို့ရှိရင်တော့ကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ကာမရာဂကင်းတာကိုအဲဒါကာမရာဂကင်းတာတရားကြောင့်မဟုတ်ဘူး ဒါမှမဟုတ်အယုံဆံရတွေမှာကောင်းတယ်လာပါတယ်တင့်တယ်တဲ့ဒီလိုစွဲတွေရှိနေတာ။ဒါကြောင့်နာဂမဖြစ်သေးတဲ့ပုဂ္ဂိုလ်တွေမှာယောက်ျားမိန်းမပုဂ္ဂိုလ်အထေဝတ္ထုတွေကိုလာပါတယ်တင့်တယ်တဲ့ထင်ပြီးပါရပါရမှုနှိမ့်သက်မှုဖြစ်နေသေးတာ။အနာဂံဖြစ်သွားတဲ့အခါကျတော့အဲ့ဒါမရှိတော့ဘူး။အဲယောက်ျားဖြစ်ပြီးမိန်းမဖြစ်ပြီးအနာဂံဖြစ်သွားတော့ရှင် မိမယောက်ျားတွေနဲ့စပ်ပြီးတကလားအဲဒီလိုလှပါတယ်တင်းနေတဲ့နေရာပြင်သာယာကြာနှိမ့်တဲ့ကြာနေရာပြင်ဆွဲလာမှုမရှိတော့ဘူးကျင်းသွားတယ်အဲဒီမှာနှစ်ခုကျင်းသွားတယ်ဉာဏ်ကဘာကြားနေတော့ဆိုတော့ဒုက္ခကိုဒုက္ခလို့ထင်တာတဲ့ဓဝါ၆ပါးဖြစ်နေတဲ့တရားတွေချမ်းသာတယ်ကောင်းတယ်လို့ထင်တယ်အဲဒါလည်းသူအပြင်ကာမဘုံကတရားတွေမဟုတ်ပါဘူးသူကသူပါဘောအရုပဘောနဲ့ဆိုင်တဲ့တရားတွေ အဲ့ဒါတွေကိုတာယာမှုရှိနေသေးတယ်အဲ့ဒါနာဂာမှာတာယာမှုရှိနေတယ်ဒါကြောင့်မို့နာဂံပုဂ္ဂိုလ်ကကာမဘဝကသုတေသွားလို့ရှိရင်ပြင်သုဒ္ဓဝါဒဘုံဇမဘုံတွေမှာသွားပြီးတော့သူဖြစ်နေတာပေါ့အဲဒီသာမုဒ္ဒနာကင်းတယ်နာသာမုဒ္ဒနာမကင်းသေးလို့ ချမ်းသာရဲ့လို့ထင်မြင်စွဲလန်းတဲ့ပညာစွဲစိတ်စွဲတွေရှိနေပြီလို့တဲ့ဒါကြောင့်မို့ဘဝရှိရတယ်။အရဟတမေရောက်တဲ့ခါကျမှအဲ့ဒီပညာစွဲစိတ်စွဲအကုန်ပြည့်နေအဲ့ဒါလေးမှတ်သားစရာတွေဒါတွေအရေးကြီးတယ်။အဲဒါလေးတွေသို့ဦးမဆင်းတယ်။နားကနားလည်းတော့ပါဘူး။မမြဲတာကိုမြဲသည်ဟုအဲပညာမမြဲတာကိုမြဲသည်ဟု မှမှအသိမှအယူမှအစွဲသုံးပါအဲမြဲတာကိုမြဲသည်ဟုအမှမှဆိုပညာပေါ့ပညာဥပ္ပန္နတာအသိမှဆိုတော့ဝိဒဥပ္ပန္နတာအယူမှဆိုတော့သတိဥပ္ပန္နတာအဲဒီကသုံးပါသဘောတရားကိုဉာဏ်နဲ့ကြတဲ့ဓဝါ၆ပါးတွေ့နေတဲ့သဘောတရားတွေ အတ္တကောင်မှုမှမအတိမအယူမအစွဲသုံးမှလာတဲ့ပညာဝိပ္ပန္နသသိတဝိပ္ပန္နဒုတိယဝိပ္ပန္နသသုံးမှ6ပါးဆင်းရဲကိုချမ်းသာဟုအယူမှားတာတပါကြတော့အဲအမှန်မှားဒီမှာမပေါ့အယူမှားတော့ပါဒါသောတာပတိမေရာပဲလား မတင်နေတာကိုတင်နေသည်ဟုအယူမှားတပါဤစစ်ပါကိုဤအစွဲစစ်ပါကိုသောတာပတိမေကပဲပြီးတဲ့အတိုင်းဆိုကြသည်မမြဲတာကိုမြဲသည်ဟုအမှန်မှား အတိမှအယူမှအစွဲသုံးပါအမြဲတာကိုမြဲသည်ဟုအမှန်မှအတိမှအယူမှစွဲသုံးပါအတ္တသဘောတရားကိုအတ္တကောင်ဟုအမှန်မှ စီမာယူမာဆွဲသုံးမာသဘောတရားကိုအတ္တကောင်ဟုအမှန်မှာအတိမာယူမာဆွဲသုံးမာအဲဒီက၆ပါးရတယ်ဆင်းရဲကိုချမ်းသာဟု အယူမှားတပါဆင်းရဲကိုသံသာဟုအယူမှားတပါမတင့်နေတာကိုတင့်နေသည်ဟုအယူမှားတပါမတင့်နေမတင့်နေတာကိုတင့်နေသည်ဟုအယူမှားတပါ ရည်ဆွဲစေပါကိုရည်ဆွဲမှစေပါကိုသောတာပတိမေကပေရီရည်ဆွဲမှစေပါကိုသောတာပတိမေကပေရီအဲသောတာပတိမေကပေတဲ့ဝိပန္နာသာ7ပါးတဲ့ဝိပန္နာသာ12ပါးတဲ့ဝိပန္နာသာ7ပါးကိုသာပဲတဲ့4ပါးကျန်တယ် အဲ့ဒီ၄ပါးကြံနေလို့သောတာပန်တွေကမှုမဲ့မမဲ့တိုင်းနေတဲ့ခါကလာသူများလည်းပဲသွားလိုက်လာလိုက်စားလိုက်တောက်လိုက်လှုပ်လိုက်ကိုင်းလိုက်ဒီလိုနေရတာပဲဒုက္ခဝိပန္နာကချမ်းသာတယ်လို့ထင်မှဆွဲတဲ့ပညာဆွဲစိတ်ဆွဲကြံနေတဲ့အဲသူပဝိပန္နာကတင့်တယ်လှပါတယ်လို့ထင်မှဆွဲလာတဲ့ ပညာပဲစိတ်ဆွဲကြတယ်အဲ့ဒီလေးပါးကြားနေလို့မှတ်မဲ့နေတဲ့ကားဒီတိုင်းဖြစ်တယ်သို့တော်လည်းစဉ်းစားဆင်ခြင်လိုက်တဲ့အခါဆိုရင်တော့အဲ့ဒါတွေလည်းမဟုတ်ဘူးဆိုတာပြီးတော့သိနေတာသို့တော်လည်းမပယ်နိုင်သေးဘူးဝိပဿနာရှုတဲ့အခါကာလကြာရင်လည်းပဲအဲရှုတိုင်းရှုတဲ့ယုံနာတွေဖြစ်ပြနေတာတွေတွေ့နေတော့ဒုက္ခချမ်းသာရလို့ကောင်းတာရလို့မထင်ပါဘူးဒုက္ခဆင်းရဲကြီးတယ်ပဲဒီလိုသိရတယ် သူပါတင့်နေတာရဲ့လို့မရှိပါဘူးသူကမတင့်နေတဲ့သဘောတရားတွေကြီးပဲလို့အဲဒီလိုသိရဒါပေမဲ့သူမရှိဘဲနဲ့အလွတ်နေတဲ့အခါတွေမှာအဲဒီပညာဇွဲလေးစိတ်ဇွဲလေးကြောင့်ချမ်းသာတယ်ကောင်းတယ်လှပါတယ်တင့်တယ်တဲ့ဒီလိုဇွဲလေးတွေအရှိဒါကြောင့်ကာမဂုဏ်အာယုန်တွေကိုဒါနှိမ့်တဲ့ကြောင့်နေသေးတာတဲ့အဲဒါတွေကိုမှတ်တာအဲဒီက မတင်တာမတင်နေတာကိုတင်နေပြီဟုအမှမှအသိမှအသွဲနှစ်ပါးကိုနဂရာဂမိအနာဂမိမက်ကအကျွမ်းမဲ့ပဲဒီအနာဂမိမက်ကကြတဲ့အကျွမ်းပဲသရပတိမဲ့တို့ဟာတို့အကျွမ်းမဲ့မပဲနိုင်ဘူးဘယ်တိုင်းဘယ်သမျှတော့သူကဘယ်ဘယ်သိနေရတော့ပဲပါတယ်သူစေအာဟုတို့မဖြစ်တော့သူစေအာဟုတို့ ဖြစ်နိုင်လောက်အောင်တော့ပဲပါဒါပေမဲ့အကျိုးမဲ့မပဲနိုင်ဘူးဒီမှာအကျိုးမဲ့ပဲအဲဆိုရမယ်မတင်နေတာကိုတင်နေသည်ဟုအမှတ်မှအသိမှသွေနှပါကိုအနာဂါမိမကအကျွင်းမဲ့ပဲသည်မတင်နေတာကိုတင်နေသည်ဟုအမှတ်မှ အတိမာသွေနှပါကိုနာဂမိမကကျွမ်းမဲ့ပဲဒီအဲမတင်နေတာကိုတင်နေတယ်လို့အမှမှားနေတာအတိမှားနေတာတဲ့ပညာဥပ္ပန္နတာစိတ္တဥပ္ပန္နတာဒိဋ္ဌိဥပ္ပန္နတာကတော့လောတပန္နိမကပဲခဲ့ပြီအဲဒါအခုနာဂမိမကပဲတယ်ဝိပန္နတာအစွဲမှားအစွဲမှားနှစ်ပါးပေါ့လားအစွဲနှစ်ပါးဆိုတော့အစွဲမှားနှစ်ပါးတော့ အဲဒီဆွဲလာမာယင်းကဆွဲလာနဲ့ဆွဲလာနှစ်ပါးကိုနာဂာမိမဲ့ကပဲဒါကြောင့်နာဂာဖြစ်ပြီးတဲ့အခါကာလကြတော့ကာမအယုံနဲ့စပြီးတော့ကောင်းတယ်လို့မထင်ဘူး။อืมယောက်ျားမိန်းမအယုံနေလာပါတယ်တင်းနေတယ်မထင်ဘူး။အဲဒီဝိပါဒနာမကင်းတဲ့ပုဂ္ဂိုလ်တွေကတော့ယောက်ျားမိန်းမအယုံတွေကိုပဲကောင်းတယ်လို့ထင်နေတာကိုသုစား။ ကောင်းတဲ့ထင်တာလေးတွေမြင်မြင်နဲ့သိမြင်နဲ့စသည်ဖြင့်သူဒနာလေးဖြင့်အနာဂါမိမရောက်တဲ့ခါကျတော့လည်းကြည့်ကျင်တဲ့စိတ်ကိုမရှိဘူးကောင်းတယ်လည်းမတင်ဘူးလားပါတယ်တင်းတယ်လည်းဘာမှမတင်တော့อืมသက်ဆုပ်ွယ်ကျင်ရှားွယ်တော့ထင်နိုင်တယ်သူကသက်ဆုပ်ွယ်ရှားွယ်တော့သံဝင်မွေးခြင်းရှိသေးလည်းစသည်စဉ်းစားပြီးတော့လည်းပဲသက်ဆုပ်ွယ်ထင်နိုင်တဲ့အဖြစ်အပျက်တွေစဉ်းစားပြီးတော့လည်းဖြစ်ပြနေတဲ့တရားတွေပဲဆိုပြီးတော့ သက်သုစရာကျွန်းစရာနေရာနဲ့ဒီလိုလဲထိုင်နေတယ်နောက်ပြီးတော့ဒုက္ခဝိပန္နတာနှစ်ပါးကြံနေတယ်။ပညာဝိပန္နတာသီလဝိပန္နတာနဲ့အဲဒါကတော့အရဟတမေရောက်မှတဲ့။နာဂံတော့မပယ်နိုင်သေးဘူး။ဆိုရမယ်။ င်းရဲကိုသံသာဟုအမှတ်မှားပြီးမှဒီအစွဲနှစ်ပါးကိုအရဟတမကအကျွမ်းမဲ့ပဲသည်ဆင်းရဲကိုသံသာဟုမှမှားပြီးမှဒီအစွဲနှစ်ပါးကိုအရဟတမက ကျွင်းမဲ့ပဲဒီအဲဒီပညာဥပ္ပနာစိတ္တဝန္ဒနာဘာကတော့အရဟတမေကျမှာကျွင်းမဲ့ပဲနိုင်တယ်ဒါရီရဒီနေရာမှာမှတ်ထားဖို့နေဓမ္မမနေသောမသမိနာမေသောအတ္တလို့မြင်တယ်လဲဆိုသေးရဲ့อืมသောတာပန်တရားကအနာဂါနေဘာဖြစ်လို့ဗာနေတဲ့မှုတွေရှိနေရသလဲဆိုတော့ အဲဒီမေခွန်းပြဿနာတွေဖြေရှင်းမှုရတယ်ဝိပဿနာတရားတွေအကုန်မကုန်သေးလို့ဒါပါပဲတို့ယုတ်ကတော့ဝိပဿနာတရား12ပါးရှိတယ်ဆွဲ12ပါးရှိတယ်12ပါးတွေကသောတာပန်မှာ7ပါးလားကျင်းတယ်၄ပါးကျန်တယ်အနာဂါမှာလည်းပဲအဲဒီအရင်က7ပါးကျင်းပြီးတော့နောက်က2ပါးကျင်းတော့10ပါးကျင်း2ပါးကျန်အရဟတမေရောက်တော့မှအကုန်လုံးကျင်းတယ်ဒါကြောင့်မို့ရဟနာပြုတဲ့ကာလကာလကြတော့မှ အာမသာယာမှုမရှိတော့တဲ့နာတွေကုန်ကင်းသွားတယ်အဲဒါတွေမှတ်ရမယ်အဲဒါကိုသစ္စကပရပိုက်ကဆက်ပြီးတော့ကြာတနာမေးပါတယ်ပထမမေးခွန်းကတော့မြတ်စွာဘုရားကြီးတတိယမြတ်စွာဘုရားကြီးအဆုံးအမကိုယိုသေးသေးလိုက်နာပြီးတော့ကျင့်တာဘယ်လောက်အစဉ်တန်းကြမှာလဲဆိုတော့သစ္ခဘုံမိခေါ်တယ်သစ္ခဘုံအဲဒါကိုမေးအခု အလုံးစုံကျင်ပြီးဖြစ်တဲ့အသေခဘုံကိုတခါမေးပြန်တယ်သူမေးတွေကောင်းပါတယ်သူငယ်ရှိတော့ငယ်ကြီးကြီးတယ်ဆိုတရားနဲ့မျက်နှာလွှဲနေလို့တရားလမ်းပဲမျက်နှာမလွှဲတရားလမ်းပဲမျက်နှာမလှည့်ပဲနဲ့တခြားပဲလှည့်နေညာကြီးတွေလည်းဒီလိုလွှဲနေတာပဲတရားအလောင်းတော်တော်မှာဟိုနေ့ကသာသနာ့ဘုရားလက်ထက်တုန်းက ယမနာအမျိုးတန်းဖြစ်နေလို့ယမနာအယူတွေနဲ့ခုခံနေလို့တရားစီတော်မသွားဘူးဆိုတရားတရားမနာဘူးအဲဒီလိုရှိသေးတာပဲသူကအဲဒီမြစ်စကားတော်ကြီးကဒုတိယမေကုန်မေးပါတယ်တို့ယုတ်ကတော့ညာနာဘယ်လောက်အားထုတ်လို့อืมဘယ်လောက်ထိအောင်သိမြင်နေပြည်စုံလို့ရှိရင်ညာနာဖြစ်ပါတယ်တို့ယုတ်ကတော့ဒါပါပဲဒါပဲမင်းတို့ပါဠိမှာတော့ စကားတွေတဲကျွယ်သွားတယ်အများကြီးပဲဣဒဝတာပနာဘောဂောရမဘိက္ခုအရဟံဟောတိနာသောဘုသိတဝကတကရဏီယောအိဒဘာရောအနုပါဒသရထောပရိခိဏဘဝတံရောဇနောတမအရိညာဝိမုတ်သောယဟနာဤကုံရှစ်ပုံနဲ့မိကုံထုတ်တာသစ္စာကြီးမိတော့ကရှစ်ပုံလုံးမေးသလား ပြောတာဘူးသိကြပြီးတော့သာသနာတော်ဝေါ်ဟာရတွေဒါတော့ကျွမ်းကျင်မယ်မထင်ပါဘူးသူမှလေးလာမှမလေးလာဘူးသေးတယ်အတူကျုပ်လောက်ပဲမေးကောင်းမေးပါလိမ့်မယ်မင်္ဂလာရယ်ဆရာတွေကညာနာရဲ့ဂုဏ်တွေအကုန်လုံးပြည့်စုံပြီးတော့သင်ထားတဲ့လက္ခဏာတွေရှိတာပါပဲဒီစကားကြီးကမြတ်စွာဘုရားဟောတဲ့တရားဘာတွေဟောနေမှတော့စောစောကမသိပဲနဲ့ဆိုတော့ညာနာရဲ့ဂုဏ်တွေတော့သူသိနေမှမသိဘူး ဘောဂရမအိုရှင်ဂေါရမဒိဋ္ဌဝဒအပေမြလို့ဖြင့်ဘိက္ခုယဟန်ဤဘိက္ခုတန်တရားဘေးကိုရှုမြင်၍တရားကျင့်သုံးနေတော်ယဟန်ဤဒိဋ္ဌဝဒအပေမြလို့ဖြင့်ခိနာသောကုန်ပြီးသောအာသောရှိသောအရဟံယဟနာပုဂ္ဂိုလ်သည်ဟောသည်ဖြစ်ပါသနည်းနာလောက်ကတော့လူရင်းပါအဲအရဟံယဟနာပုဂ္ဂိုလ်ဆိုတာဘယ်လောက်ကျင့်လို့ဘယ်လောက်သိလို့ ဘယ်အဆင့်ရောက်လို့ရှိရင်ဖြစ်ရင်ဖြစ်ပါသလဲညာနာပုဂ္ဂိုလ်ရဲ့အကုန်ကိုညာနာပုဂ္ဂိုလ်ရဲ့အကုန်ကိုမေးပါတယ်ညာနာဆိုရင်ခိနာသောအာသောကုံမိတာပုဂ္ဂိုလ်ပဲအရဟံလည်းညာနာပဲခိနာသောလည်းညာနာပဲအာသောကုံမိတာခိနာသောအာသောကုံမိတာရာညာနာပုဂ္ဂိုလ်တွေဟောဒီဖြစ်ပါသည်နည်းနောက်ဝိသေသနာတွေကုံနေပြေတောက်ဖို့ရှိတယ်ဝိပိတဝါကျင့်သုံးကြည့်ပြီ တတကရဏီယပြုအပ်ပြီးတော်မူရှိရဟောဒီဖြစ်ပါသည်။ဉာဏ်နာဖြစ်လို့ရှိရင်ကျင့်သုံးခြင်းကိစ္စပြီးပြီ။ဆက်ပြီးတော့ကျင့်သုံးကြပြီလမ်းဆုံးသွားပြီ။တရားဆုံးသွားပြီ။ပြီးတော့ကျင့်သုံးပြီးပြီဆိုတော့ကတကရဏီယပြုတဲ့ကိစ္စလည်းပြုပြီးပြီတဲ့။အဲဒီလဆိုင်ရာသမာဓိဆိုင်ရာပညာဆိုင်ရာပြုတဲ့ကိစ္စတွေပြုပြီးပြီ။သစ္စာလေးပါးသိခြင်းကိစ္စ။ မယ်လေးပါးချင်းပြီးချင်းကိစ္စတွေအကုန်လုံးပြုပြီးပြီဝိသိတာကတတကြရဏီရအာရဏဘုဝေဂုဏ်တွေပါပဲဩဟိတာဘာရောချပြီးတော့ဝန်လို့ဝန်လို့ဘုရှိသည်ဟောတိဖြစ်ပါသနည်းဝန်လို့ဘုတွေချပြီးတော့လောကမှာဝန်လို့ဘုတွေထမ်းပြီးတော့နေရတဲ့ပုဂ္ဂိုလ်တွေရှိတယ်မနာလေးတဲ့ဝန်လို့ဘုကြီးတွေဒီကဆိုရင်ဆိုင်ကြီးတွေ ။အဲသုံးတင်းဝယ်ကြီးတွေဟွန်းလောသမားတွေထားညလေးတာပဲ။အခုတော့နှစ်တင်းဝင်ဆိုတော့နည်းနည်းတော့ပေါ်လာပါ။ဒီရင်ပစ္စည်းလည်းရှိတာပါဝင်လို့ဝင်ဖို့တွေတို့ထားညအဲတဏှာတဏှာပဲဆောင်ကြ။ဒါပေမဲ့လို့သူတို့ထားရတာလေးတယ်ဆိုတော့ခဏပါပဲ။တချို့လည်းပဲမနေပိုင်းတော့ပါပဲ။တဏှာသူ ဒီနေရာဒီနေရာရောက်သွားတော့ချလိုက်တော့ပေါ်သွားသတ္တဝါတွေထမ်းဆောင်နေရတဲ့ဝန်တုံးဝန်ဘိုးတွေကတော့လေးတယ်တဲ့ချလည်းမချရဘူးတဲ့သူကအများအားထမ်းနေရခန္ဓာဝန်နဲ့ကိလေသာဝန်နဲ့အဘိသင်္ခါရဝန်နဲ့ဝန်တို့ကြီး၃ခုရှိတယ် အဲဒီတည်းကိလေသာဝန်ဒုက္ခအရင်းကြဆုံးပါပဲကိလေသာဝန်ဆိုတာကိလေသာတွေပဲလောဘတွေဒေါသတွေမောဟတွေမာနဒိဋ္ဌိဝိသိကိစ္စကိနာဥရိစ္ဆအဟိရိကအနုတ္တပဆိုတဲ့ကိလေသာ10ပါးအကုသိုလ်တရားနေရာချင်းလို့စေတသိက်14ပါးရှိတယ်ဒီကကိလေသာမြင်နေတာ10ခုရှိတယ်အဲဒီကိလေသာတွေကိလေသာတွေဆိုတာ ပူပန်စေတတ်တယ်။သူတို့ဖြစ်လာလို့ရှိရင်ပူပန်တာပဲ။သူနဲ့တွဲရှိတဲ့စိတ်တွေကပူလောင်တာပဲ။ပူလောင်တယ်။လောဘကလည်းပဲလူချင်းနှိမ့်သက်ပြီးပူလောင်တာပဲ။ဒေါသကလည်းပဲအဲစိတ်ဆိုးစိတ်ပြက်ပြီးတော့သူကမှလည်းသိကြတာပူလောင်တာ။မောဟကတော့မိုက်မဲတူဝေပြီးတော့ပူလောင်တာ။မာနကတော့ထင်ကြည့်ပြီးတော့ပူလောင်တာစသည်ဖြင့် အဲသူသဘောနဲ့သူပူပူလောင်တဲ့သဘောတွေပါပူတတ်တဲ့သဘောတွေပူတတ်တဲ့အမျိုးမျိုးတွေပေါ့လေပူတတ်တယ်ပူလောင်စေတတ်တယ်နည်းအားဖြင့်အမြင်ညူးစေတတ်တယ်အမြင်ကျင်းနဲ့ထိလို့ရှိရင်အမြင်ကြီးကပေးသွားတာပဲအဲမိဘကြောင့်တော့ဘာလို့အိုးမဲတော့ဘာလို့ဇာတိထိပေးသွားတာလဲဒီပြင်နေရာတွေမှာလည်းအမြင်ကြီးတွေရှိတယ်အဲဒါတွေကထိလို့ရှိရင်ပေးသွားတာပဲ သက်ကရိယာတွေမတော်ကားတွေပါလေအဲဒီမှာလည်းသက်ကြီးတွေပါတယ်နဲ့ပေသွားတယ်ကြီးပါတယ်ဆိုထိလို့ရှိရင်ပေသွားတာကလူလဲဆိုအဲဒီလိုပဲလောဘဒေါသအစရှိသောတရားတွေသူတို့နဲ့တွဲပြီးရှိရင်အဲဒီစိတ်ကညင်နွမ်းသွားတယ်တဲ့မူလတုန်းကစိတ်ကစင်ကြယ်တယ်ပဂတိစိတ်ကစင်ကြယ်ပဂတိစိတ်ဆိုတာဘာလို့လဲပရိသေကလာခဲ့တဲ့ဝင်စိတ်ပဲပရိသေစိတ်ပြီးတော့ဆက်ဖြစ်နေတဲ့စိတ်ဝင်စိတ်တွေခေါ်တယ်အိပ်ပျော်နေတဲ့အခါအိမ်မောကြနေတဲ့အခါ အဲဒီကပွင့်စေကြီးတဲ့စင်တန်းပြည့်ဘာမှသူမှအငြိအငြိချင်းမရှိဘူးနိုးနေတဲ့ခါလည်းပဲရှင်းဝီဒီနဲ့နောက်ဝီဒီနဲ့ကြားမှာဝင်စိတ်တွေတိုက်ပြရလို့လည်းရှိတယ်ဒါကတော့မထင်ကြောင်းအိပ်ပျော်နေတဲ့ခါမှထင်ကြားအဲဒီစိတ်ကိုပပတရာရိုးရိုးပြည့်စင်ကြဲတယ်ဆိုပြီးရိုးပြည့်ဆိုစင်ကြဲတာပြောတာပါပဲအကြောင်းတောင့်တာတော့မဟုတ်ပါဘူး အဲဒီကျိုးကတော့ပါပါဒနာပြိုးပြက်ပါလို့ရှိရင်တကယ်ကိုတောက်နေတယ်ထိန်းနေတယ်ဒီလိုအောင်တယ်ပဲဟုတ်မလားသူစင်ကြယ်တာပြောတာသူငြိချင်းမရှိမနူးလဲတာကိုပြောတာနိဗ္ဗာန်မှာလည်းဒီလိုပဲဒါရတဘုံမှာနိဗ္ဗာန်ကိုပါပါတော်ပါပါလို့ဟောထားတာနဲ့တချို့ကအဲဒီနိဗ္ဗာန်အကြောင်းလင်းကြီးဆိုပြီးတော့ဒီလိုဟောကြတာအဲဟုတ်မလားသူကငြိချင်းမရှိတာပြောတာငြိချင်းမရှိလို့စင်ကြယ်တာကိုပြောတာ ကိလေသာတွေယုံနာခန္ဓာတွေငြိမ်းတာပဲမဖြစ်ဘဲနဲ့ငြိမ်းတာပဲဟာလားပြီးကြောင်ကြည့်ရမလဲသူကအကြောင်းကြောင့်အကျိုးတွေဖြစ်နေတာတွေအရာဓမ္မကြီးစွမ်းကြောင့်အဲဒီကိလေသာတွေကုန်သွားလို့ယုံနာခန္ဓာတွေဘဝအသေးတွေမဖြစ်ဘဲနဲ့ငြိမ်းနေတာမဖြစ်တာကိုပြောတာမဖြစ်တာနိဗ္ဗာန်ပဲဒါကလာပြီးအကြောင်းကြည့်ရမလဲဘာမှအကြောင်းမရှိဘူးသို့တော်လည်းပဲအဲဒီကိလေသာတွေနဲ့သူကတော့မတွေ့ဘူးလားသင်ကျဲနေတယ် ယ်နည်းနဲ့မှမတွေ့ဘူးရောရောနှောလို့မဖြစ်ဘူးဒါကြောင့်သူ့ကိုစင်ကြယ်တယ်စင်ကြယ်နေတဲ့အတွက်ကြောင့်တောက်ပန်နေတယ်လို့ဒေသနာတစ်ခုမှမြတ်စွာဘုရားကျင်စားပြီးဟောတာအဲ့ဒါကိုသူကဟုံးမသူရောင်လင်းကြီးဆိုပြီးတော့နေပါရောင်လင်းကြီးဆိုလို့ရှိရင်တော့သူကဟောလို့အလွယ်ကြီးပဲပါကေဝင်လေးကရောင်လင်းကြီးပဲအဲ့ဒီကိုစိတ်မှလည်းပဲတောက်ပနေတယ်ဆိုတာလေကိလေသာတွေနဲ့မရောလို့စင်ကြဲနေတာကိုပြောတယ်အဲစင်ကြဲနေတယ်တဲ့ အဲဒါအကြောင်းပြုပြီးအဲ့ဒီဒေသနာအကြောင်းပြုပြီးတော့อืมစိတ်ကိုကိလေသာတွေနဲ့မရောဘဲနဲ့ထားလိုက်ရင်ပြီးတာပဲစင်ကြယ်တာပဲဆိုပြီးတော့အဲဒီကျိုးကပြီးတော့ဟောတယ်ထားနိုင်ရင်တော့ဟုတ်ပါလေထားကမထားနိုင်ဘူးသီလသမာဓိပညာအကျင့်ကိုမကျင့်မဲနဲ့စိတ်ကိုစင်ကြယ်အောင်ထားလို့ပဲဒီလိုမှတော့စိတ်စင်ကြယ်အောင်ထားစိတ်ကိုကိုဆိုးရတာမှမဟုတ်ပဲ စိတ်စဉ်ချင်းကြောင်ထားနေပေမဲ့လည်းနှိမ့်တဲ့စရာအာယုန်နဲ့တွေ့မနှိမ့်တဲ့ပဲပဲနေလိမ့်မှာတော့စိတ်ဆိုးစရာနဲ့တွေ့ရင်စိတ်ဆိုးတာပဲမဖြစ်ဘူးနှူးစားအဲမှာထားလို့မရဘူးစိတ်ကိုဆိုးရတာမဟုတ်ထားနိုင်တာကတော့သမထဝိပဿနာဘာဝနာတွေနဲ့ပွားများအားထုတ်လို့ယဟန္တာဖြစ်မှာအဲဒီကြတော့ကိလေသာတွေကလုံးလုံးမရှိတော့ကျင်းတော့အဲဒီမှာလည်းဆင်းရဲတယ်အဲဒီနီးမှထားလို့ရတယ်အဲဒီ င်ကြယ်တဲ့စိတ်မှကိလေသာနဲ့တွဲလိုက်လို့ရှိရင်ဖြင့်ညင်နွမ်းတယ်မတွဲအောင်ထားပါလားဆိုထားလို့မဖြစ်ဘူးပုရုဇဉ်ပုဂ္ဂိုလ်တွေထားလို့မဖြစ်သောတာပန်တော်မှသာသာသိထားလို့မဖြစ်ဘူးတရားနှလုံးသွင်းနေတဲ့အခါမှာဖြစ်တာอืมနာဂံတောင်မှလည်းဘာသာသိဖြစ်တာမဟုတ်ဘူးသူလည်းပဲသာမှုကိလေသာလေးဖြစ်နေတာပဲဉာဏ်နာဖြစ်မှာပဲသင်္တန်းကျင့်လို့သံဃာဥပါဒနာနဲ့သင်္တန်းကျင့်လို့ အခါတမညာရောက်မှအဲ့ဒီမှာကိလေသာတွေအကုန်လုံးစင်ကြယ်တာအဲ့ဒီကြောင့်အားထုတ်ရတယ်အဲ့တော့ကိလေသာကပူလောင်စေတတ်တယ်နောက်တစ်ခုညင်နွမ်းစေတတ်တယ်စိတ်ကညင်နွမ်းစေတတ်ဒါကြောင့်သူကိလေသာလို့ခေါ်တယ်အဲဒီကိလေသာဝန်တို့ကြီးတဲ့သူကလောကဝန်တို့ကြီးတဲ့တင်စားပြီးပြောတာဝန်တို့ကြီးလေးတယ်လို့ပဲသူလည်းလေးတယ်ဝန်တို့ကြီးကမှသူအတိုင်းကြီးရှိသေးတယ် သူကသေဝိဒါဆိုရင်သေဝိဒါတော့ပဲသေးတာတဲ့ပုံမလဲဘူးอืมဝိဒါ90ဆိုရင်လည်း90တော့ပဲသေးတာတဲ့ပုံမလဲဘူးဝိဒါတရားဆိုရင်တရားတော့ပဲလေးတာတဲ့ပုံမလဲဘူးကိလေသာကတော့အတိုင်းစားမရှိဘူးသူကလေးတယ်လောဘလိုချင်နှိမ့်သက်လာပြီဆိုလို့ရှိရင်နည်းနည်းလိုချင်နှိမ့်သက်တာလည်းရှိတယ်နည်းနည်းလိုချင်နှိမ့်သက်တာလည်းရှိတယ်အတိုင်းစားမရှိဘူးသူက အဲလောဘအားကြီးတော့လောဘဒါမခံနိုင်တဲ့အတွက်ကြောင့်လောဘတိုက်တွန်းတဲ့အတိုင်းလိုက်ပြီးတော့လုပ်လောကရင်သူများကဲ့ရဲ့မချုပ်တာခံရတတ်တယ်ကဲ့ရဲ့ဝယ်ပြည့်ဖွယ်ဖြစ်တတ်တယ်လောဘကြောင့်အဲအရေးကြီးတယ်ဆိုသာမန်ပုဂ္ဂိုလ်တွေတရားနှလုံးသွင်းအထုတ်နေတဲ့ပုဂ္ဂိုလ်တွေဒါအရေးကြီးတာ တရားဟောနေတဲ့ပုဂ္ဂိုလ်တွေဒါအရေးကြီးတာပဲတရားဟောနေတဲ့ပုဂ္ဂိုလ်တွေသူများတွေတော့လောဘဒေါသမောဟကင်းဟောနေပြီးကိုယ်ကြတော့လောဘဒေါသမောဟတွေနဲ့အရေးရောင်နေပေါ်နေတော့ဉာဏ်မကြဘူးဆိုတာဒေါသကလည်းပို့ပြီးတော့လေးပါပဲဒေါသဖြစ်ချက်ချင်းပဲဆိုပြီးကိုလို့ပြင်ပြင်အဲလူလူများပြီးသွားတာပဲချက်ချင်းပြီးသွားတယ်မဒေါသတွေလည်းပဲမနှံပြူရပါတယ်ချက်ချင်းပဲ ကျက်ဖို့ကဲ့ရဲ့ပဲဖြစ်သွားလွန်လွန်ကြီးကျူးတွေသွားပြုမိလို့ရှိရင်တော့လောကရင်ကြာဆုံးမှုတွေလည်းပဲသိပြီးဒုက္ခရောက်နေတာပဲအကုသိုလ်ကံထားမြောက်ပြီးတော့ပဲလေးပါးကြာရောက်ဒုက္ခတွေလည်းရောက်နေတာပဲသူကအမှန်တန်လေးရဲ့တဲ့လောဘဒေါသမောဟအဲ့ဒါတွေထားလာရတာတဲ့တတ္တဝရင်းတတ္တဝရင်းဒါတွေထားနေရတာလေးမှမသိဘူးသူကအဲဒီလောဘဒေါသတွေဖြစ်နေတာပဲကြိုက်တယ် လောဘနဲ့လိုချင်နေတဲ့ตายာပြီးစိတ်ကူးနေရတာကစိတ်ကူးများစိတ်ကူးတဲ့မှာအဆင်ပြေနေတဲ့ခါတော့သူဟာကြတယ်လို့ပြောပြီးတော့ตายာနေရတာအဲ့ဒီဝင်တော့ကြိုက်နေဒေါသလည်းစိတ်ဆိုးနေတဲ့အခါညာတို့ကလည်းဖြစ်နေတဲ့အခါရောက်ပေါ်မှာဒေါသဖြစ်နေတဲ့အခါဘေးကဆံပြေလို့မရဘူးသူဒေါသဖြစ်နေရတာစိတ်ဆိုးနေရတာကသူအရသာရှိတယ်လို့ဖြစ်နေအဲမောဟကလည်းမသိမလိမ္မာတဲ့ပုဂ္ဂိုလ်များ အသိနေမှာရှိအောင်သူများကတိုက်တွန်းပေသိသဘောမကျဘူးသူကဒီတိုင်းနေရတာကသူကောင်းနေတယ်တော့အောင်းမင်းလားမာနအထင်ကြီးတာတွေတဲ့ပြောခဲ့တယ်အဲဒီဥစ္စာတော့မာနအထင်ကြီးနေပြီဆိုမှတော့อืมဘေးကပုဂ္ဂိုလ်အထင်မကြီးဘူးအပြောအခက်တယ်မနာခက်တယ်သူကအဲသူလည်းသူလည်းနားလည်နေတာသိနေတာပဲသူများလာပြီးဆရာလောက်ရမလားဆိုပြီးတော့သူကမကျင်တာဘူးမနာပြောအခက်တယ်မာနလည်းခက်တာပဲ ဒိဋ္ဌိကလည်းပဲသိုးတာပါပဲအမှယူမှားနေပါလားပြင်လို့ပြုလို့မရဘူးအဲဒီကိလေသာတွေအကုန်လုံးသိုးကြည့်တဲ့ဘာဝင်လေးတယ်တဲ့အဲဒီကိလေသာတွေနောက်လိုက်ပြီးတော့မတော်တာတွေပြုမိလို့ရှိရင်ပယ်လေးပါးကြပယ်ဆင်းရဲတွေနဲ့ဒုက္ခတွေပြုသွားနိုင်တယ်လူပြည်လောကဆင်းရောက်လာကြလို့ရှိရင်လည်းအသက်တူခြင်းအနာများခြင်းစသဖြင့်အစမပြေတဲ့ဒုက္ခတွေခံစားရတယ်တဲ့ဝန်တို့ကြီးလေးတယ်ဒါကိလေသာဝန်တို့ ကိလေသာရှိတော့ကုသိုလ်ကံအကုသိုလ်ကံတွေဖြစ်ကုသိုလ်ကံဖြစ်တာကလည်းနည်းနည်းတော်ပါသေး။ကောင်းကျိုးတွေပြီးလူဝနာဘဝဖြစ်တာလည်းပဲသာရိစရာဗျာတိမရဏတော့မကျင်းဘူး။ဒုက္ခတော့ရှိသေးတာအကုသိုလ်ကမှသိုးအကုသိုလ်ဝင်လို့ကြီးအကုသိုလ်ဝင်လို့ကြီးတက်လာလို့ရှိရင်တော့ဘယ်လေးပါးတွေကြာပြီဒီဒုက္ခရောက်တော့တာပဲ။ခန္ဓာဝန်နဲ့ခန္ဓာဝန်ကလည်းကိလေသာနဲ့ ကံရှိနေလို့ရှိရင်တော့ကိလေသာနဲ့ပြီးသင်္ခါရဆိုတဲ့ကံရှိနေရင်ခန္ဓာကလည်းဖြစ်တော့တာပဲမဖြစ်ခင်လို့မရဘူးခန္ဓာอืมခန္ဓာကိုယ်ကြီးရရသွားတော့ဘဝတိုင်းဘဝတိုင်းကောင်းတဲ့ခန္ဓာလည်းရှိတယ်မကောင်းတဲ့ခန္ဓာလည်းရှိတယ်လူဘဝကနေကျင်တော့လူဘဝလူခန္ဓာဟာကောင်းတယ်လို့ဆိုရမှာပေါ့ဒါပေမဲ့လည်း လူထဲမှာလည်းပဲအစဉ်တန်းလိုက်ပြီးတော့တချို့အချိုးမကျတဲ့လူခန္ဓာတွေလည်းရှိတာကိုအဲဒီလိုခန္ဓာများရှိရရင်လည်းတဲနေရမကြဘူးအင်းသတ္တရာရတင်းနေတယ်ရှိတဲ့ကိုယ်ခန္ဓာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကအချိုးမကျတဲ့ကိုယ်ခန္ဓာမျိုးတွေနဲ့ဝင်ပြီးတော့ဖြစ်ရမယ်ဆိုတော့ကြောက်ကြကောင်းတာပဲ တိရစ္ဆာန်နေတဲ့တိရစ္ဆာန်ခန္ဓာတွေကြည့်လိုက်ရင်လည်းကြောက်စရာကောင်းတဲ့တိရစ္ဆာန်တွေဖြစ်သွားမယ်ပဲတိရစ္ဆာန်တွေငွားတို့ကျွဲတို့ခွေးတို့ဝက်တို့စသည်ဖြင့်အဲအဲဒီလိုသုသာရိယမူကြီးတွေကြောက်စရာကောင်းတာတွေဘိုးဘုံတွေအဲဒီကောင်းတွေစသည်ဖြင့်ကြောက်စရာကောင်းတဲ့သူကအဲလူတွေမမြင်ရတဲ့တိတ်တာတွေပါလေရှိတဲ့ယူဆိုးတာတွေအမှန်ဒုက္ခရောက်နေတာတွေငရဲတွေရှိတယ်အဲဒီခန္ဓာဝင်တွေက အမှန်တန်လေးပါးရထားလို့ရှိရင်ဒီခန္ဓာဝင်လေးနေရာစားကြောက်နေရတာပဲအစတုန်းကဒီလိုခန္ဓာတော့ပြင်ဖြစ်ရှင်မှာဘူးဒီလိုကိုယ်တော့အလိုမရှိဘူးဆိုမဲ့ကိုယ်ကိုယ်တိုင်ကဖြစ်နေမှာတော့ဘယ်နေမှာမတတ်နိုင်ဘူးဘယ်မှာသွားပြီလို့ပြောစွန့်လို့ရတာမဟုတ်ဘူးတော်တော်ကြတာပဲသူကတော်ကြတယ်သူကဒီခန္ဓာကိုယ်ကြီးဒီလိုရတာလို့ရှိရင်ဒီခန္ဓာကိုယ်ကြီးမွေးမြူပြုစုနေရနေစဉ်နေစဉ် စာကျွေးရတယ်အဲရေတို့ဘာလို့လည်းပဲတိုက်ပေးရတယ်မြေကြီးတွေတုတ်တင်ရတယ်ရေမိုးချိုးပေးရတယ်ကျမ်းမာရေးတွေဘာတွေပြုပြင်ပေးရတယ်အစရှိပြီးဖြင့်ကိုယ်ခန္ဓာရဲ့ကောင်းစားရေးချမ်းသာရေးရဲ့အများအားကြောင့်ညာဆိုင်ပြုနေရတာပဲအဲခုလိုကိုယ်လည်းမဟုတ်ဘဲနဲ့သူများကိုယ်တွေပါစောက်ပြီးပြုရတာလည်းရှိပါတယ်အဲဒီခန္ဓာဝင်တွေလေးတယ်အဲဒီဝန်တို့တွေသတ္တဝါတွေက ထမ်းဆောင်နေရတယ်အဲဘယ်တော့ကထမ်းဆောင်လာရတော့ဆိုဘယ်တော့ကရေတော့သမ်းတာမရှိဘူးတဲ့အဝိဇ္ဇာရှိရင်တဏှာရှိအဝိဇ္ဇာတဏှာဟူသောအကြောင်းကြောင့်ဘဝတန်ရာတွေဖြစ်နေတဲ့ကာလပတ်လုံးထမ်းဆောင်လာခဲ့ပြီးမြင်မတွေ့နိုင်ဘူးတဲ့အဲဒီဝန်လိုကြီး၃ပါးကိုခြားပြီးတဲ့ပုဂ္ဂိုလ်ရဟနာပုဂ္ဂိုလ်ပဲဝန်လိုကြီး၃ပါးခြားပြီးတဲ့ပုဂ္ဂိုလ် ဘယ်လောက်ကျင့်လို့ရှိရင်ဝင်လို့ကျသုံးပါကြသွားပါသလဲဝင်လို့ရှင်းသွားပါသလဲနေတယ်အနုပါဒသရတော်ရောက်ပါပြီတော့မိမိအကျိုးရှိရောဒီဖြစ်ပြီအဲမိမိလိုအပ်တဲ့အကျိုးရောက်ပြီလားအရဟတဖို့ပါပဲလမ်းဆုံးပဲလမ်းဆုံးဖြစ်တဲ့အရဟတဖို့ရောက်ပြီးတော့အဲလမ်းဆုံးဖြစ်တဲ့အရဟတဖို့ဆိုရင်မိမိလိုရှိတဲ့အကျိုးရောက်ပြီးပါသလဲပရိက္ခိဏဘောဓာယောဇနောကုန်ကြီးသော ဘဝနှောင်ကြိုးရှိပါသလဲဘဝနှောင်ကြိုးလောကမှာနှောင်ကြိုးမဲ့ကဘာလို့ဘာလို့ဒီလိုပြောလို့ရှိကြတယ်ဒီကြီးကြီးစကားလေးတွေပါအဲ့ဒါကတော့လောကရင်အချုပ်ချယ်မရှိတဲ့ဟာကိုရွယ်ပြီးတော့ပြောပါတယ်အခုဘဝနှောင်ကြိုးကတော့ဘဝသုံးပါးမှာကြိုးနဲ့ခြိထားသလိုပဲဒီနှောင်ကြိုးက ကာမဘဝရူပဘဝအရူပဘဝဆိုတဲ့ဘဝနှောင်ရိုးတွေရှိနေတယ်ဘဝနှောင်ရိုးတွေရှိနေတော့ဘဝထဲမှာပဲထက်ထက်ကဖြစ်နေတယ်ဘယ်လေးပါးဆိုမဖြစ်ခြင်းမရှိရတာတော့တန်းနိုင်လူလောကဖြစ်ရတဲ့ဥပနာပြရတယ်တန်းနိုင်နောက်ဒီလောကတွေလည်းဒီလိုပဲသင်ကြပြရတာပဲဇမားလည်းပဲဒီနေ့ကြပြရတာပဲမတတ်နိုင်ဘူးကွာအဲဒီမဖြစ်ခြင်းမမယ်လို့ဖြစ်ရတာပဲနှောင်ရိုးကရှိနေတော့

အာယူဘဝအာယူဘဝရောက်ဒီပြင်တော့နိဗ္ဗာန်တော့မရောက်နိုင်ဘူးတဲ့ဘဝနှောင်မျိုးတွေရှိတယ်အဲဒီဘဝနှောင်မျိုးတွေရှိတဲ့ကာလပတ်လံဘဝတည်းဖြစ်ပြီးဒုက္ခတွေရောက်အဲဒီဘဝနှောင်မျိုးကုန်ကြီးတဲ့ပုဂ္ဂိုလ်ဟာဘယ်လောက်ကျင့်လို့ရှိရင်ကုန်သွားပါတယ်လဲကင်းသွားပါတယ်လဲဒါကမေးဒါအမှန်နဲ့နေတဲ့ဥစ္စာတွေပါသစ္စာဘုရားကြီးစောစောကသိထားမယ်မထင်ပါဘူးလို့သာဒါဟိုပါဠိတော်တွေမို့ ဉာဏ်နာကုံတွေပြည့်စုံတယ်သင်္ဃာနာတင်တဲ့မြေတွေကဆစ်ဆက်ပြီးထည့်တာလက္ခဏာရှိပါတယ်။သမရိညာဝိမု ക്ത မှန်စွာသိ၍လွန်မြောက်ပါတယ်လေ။အမှန်တိုင်းသိပြီးတော့လွန်မြောက်သွားပါတယ်လေ။အဲ့ဒါကိုမေးပါတယ်ဒီလိုမျိုးဆိုဗျာ။ဒီပါတယ်ဒီကတော့ဒီနေ့ကအချိန်နဲ့သိမကွာတော့ဘူးနည်းနည်းပဲကွာပါလား။ရံငယ်စီ

ဤဒါအင်္ဂါပြားဤသာသနာတော်၌ဘိက္ခုယဟန်ဤဘိက္ခုသံဃာဘိက္ခုရှုမြင်၍တရားကျင့်သုံးနေသောပုဂ္ဂိုလ်သည်ဒီဒါနာရပစ္စုပန်နာဒိဋ္ဌနာကပစ္စုပန်ဖြစ်သောဇာတံဝါအတွင်း၌မူလဖြစ်သောဗေဒဝါပြင်၌မူလဖြစ်သောအောလောဟိကံဝါဒုက္ခမဝါအကြအနုမူလဖြစ်သောဒီနာဝါဒုက္ခမဝါ ဒီနာမပဏိတံဝအယုအမြမူလိဖြစ်သောယန္တုရေတန်တိကေဝအနိဝေမူလိဖြစ်သောယန္တိစီရူပအပြင်အလုံးစုံသောယုတ်သည်အာတိစီသဘာဝမှာသို့လုံးစုံသောယုတ်ကိုနေတမမာတိဤဒီကငါဥစ္စာမဟုတ်ငါဥစ္စာနဲ့ဖြင့်ဘာယဝေမဟုတ်၍၎င်းနေသောမတမိဤဒီကငါဟု၍မန္တံလောဘဝေမဟုတ်၍၎င်း နေတော်မီအတ္တတိဤဒီကငါအတ္တမဟုတ်ဘူးလေ၎င်းဧဝံဤသို့သံတုသဝတိယထာဥဒံဟုတ်တယ်မြတ်စွာသမပင်သမပညာယမင်္ဂလာသည်သောဝိပဿနာပညာမဲ့ပညာဖြင့်ဒိဋ္ဌဝါမြင်ပြီး၍ဟိုရှိတုန်းကသောတာပန်သိက္ခာပုဂ္ဂိုလ်တို့ကတော့ပတ္တိမင်္ဂလာမြင်တယ်မြင်ုံတော့ပဲဆိုတော့မြင်ပြီးမြင်ပြီးပြီတဲ့သမပညာယမင်္ဂလာသောဥပဒနာပညာယမဲ့ပညာဖြင့် ဒိဋ္ဌဝါမြင်ပြီး၍အနုပါရဝိမု ക്ത ောဆွဲလာမရှိမူ၍လွတ်မြောက်သည်ဟောတိဖြစ်၏ဆွဲလာခြင်းပြီးတော့လွတ်မြောက်သွားတယ်အဲ့ဒါထူတာပါအဲယုတ်ယုတ်ခန္ဓာဟောသလိုပဲဝေဒနာပညာသင်္ခါရဝิญဉ်နဲ့လည်းဒီတိုင်းမှာပဲခန္ဓာ၅ပါးလုံးအတိတ်ကအရင်ကရှိခဲ့တာတွေဒါတွေကဟိုလောကကြီးရတွေလျှောက်စဉ်းစားဖို့မဟုတ်ဘူးကိုယ့်တကူတည်းမှာ အရင်ကရှိခဲ့တဲ့ရုပ်တွေအရင်ကရှိခဲ့တဲ့ဝေဒနာတွေဆင်ညာတွေသင်္ခါရတွေဝိညာဉ်တွေပြီးတော့နောက်ဖြစ်ဦးမဲ့ဥစ္စာတွေအခုလောလောဆယ်မြင်လိုက်ကြားလိုက်နဲ့ဖြစ်ပြီးတော့နေတဲ့ခန္ဓာတွေအတွင်းအတွင်းနဲ့စပြီးတော့ဖြစ်တဲ့ခန္ဓာတွေအပြင်နဲ့စပြီးတော့ဖြစ်တဲ့ခန္ဓာတွေအကျမ်းတွေအမှုတွေဒီမြင်မှုတွေအဲအယုတ်တွေအမြတ်တွေအယုတ်ဆိုတော့အကုသိုလ်တရားတွေမကောင်းတဲ့ခန္ဓာတွေအမြတ်ဆိုတာတော့ ကုသိုလ်တရားတွေကောင်းတာအဝေးနည်းရဲ့အဝေးနံတရားတွေဆိုရင်အဝေးအောင်ပြုဖြစ်အနည်းအောင်ပြုဖြစ်အဲဒီတရားတွေတဲ့ရုပ်မှာတော့ဆိုရင်ပုဂ္ဂိုလ်ထဲမှာတော့ဝေးတဲ့ဆန်းတဲ့စသည်ဖြင့်အဝေးကဟာအနည်းအနည်းအဝေးရတို့ကရှိပါတယ်အဲဒီမိမိတဏ္ဍာကအဲဒီခန္ဓာ၅ပါးတရားတွေကိုမှန်နိုင်ပြီးရင်သူများတဏ္ဍာတွေကဒီလောကလုံးလည်းအကုန်လုံးသိတာပါပဲလူရင်းကကိုယ်တဏ္ဍာကရင်းကြီးတယ်

မြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းလျှောက်ပြီးတော့မှမှတ်တိုင်းမှလည်းဖြစ်တဲ့သာကြီးနဲ့တွေ့ရမှာဒီနဲ့ပြည့်လို့ဒီနာမရှိဘူးမူလကကိုယ်ကိုယ်နေရာချင်းဖြစ်ဖြစ်သူများကိုယ်နေရာချင်းဖြစ်ဖြစ်ဘာယာနဲ့တက်လာခဲ့တာလည်းရှိတယ်အခုရှုမှတ်တဲ့ခါကာလကျတော့မှတ်တိုင်းမှတိုင်းကသူကအသေးဖြစ်ပြီးချက်ချင်းပြောက်သွားတာဘာမှမရှိတော့ဘူးဘယ်တရားပဲရှိတော့မလို့ဘာမှအကူဝယ်မရှိဘူးဒါကြောင့်သူကိုဆင်းရဲလို့ခေါ်တယ်ခံခဲ့တာရတော့မဟုတ်ပါဘူးဒီကံခံခဲ့တာတွေကတော့ဝေဒနာတွေပါပါတယ်ဒုက္ခဝေဒနာတွေ ဝေဒနာမှာလည်းဝေဒနာ၃မျိုးတွေကဒုက္ခဝေဒနာတစ်ခုပဲခံခဲ့တယ်ဒီညနဲ့ကံမဆုံးအဲလွန်ရင်းကတော့ဝိပဿနာဉာဏ်မြင်ကတော့ခဏမစက်ဖြစ်ပြန်နေလို့မြစ်သက်သာဝယ်မရှိတာဆင်းရဲအဲမြစ်သက်သာဝယ်မရှိလို့ဆင်းရဲပဲလို့မြင်ရမယ်အဲဒီလိုမြင်လို့ရှိရင်ငါဥစ္စာအနေနဲ့သာယာဝယ်မရှိဘူးငါဥစ္စာမဟုတ်ဘူးငါဥစ္စာအနေနဲ့သာယာဝယ်မလို့မဟုတ်တော့ဘူးဟိုကမြင်တာလေး อืมဧကသာယနဲ့ဟောမှမရှိဘူးချက်ချင်းပြောက်သွားတယ်။ကြားတာလေးသာယနဲ့မရှိဘူးချက်ချင်းပြောက်တာဘယ်ဟာမဆိုပဲချက်ချင်းချက်ချင်းပြောက်သွားတာတွေရှိမှမရှိတာတွေကိုရှိတဲ့အနေနဲ့သိနေတာကိုခုလူတယောက်တွေ့တယ်ဆိုတော့အဲ့ဒီလူတယောက်တွေ့တွေ့တော့မြင်တော့ကလည်းအဲ့ဒီမြင်ရတဲ့ရုပ်တွေကပြောက်သွားပြီမြင်သိတာတွေလည်းပြောက်သွားပြီဒါပေမဲ့လို့ဒီကအမဂရီပုဂ္ဂိုလ်တွေနေရာကသူကပဲရောက်နေပြီအခုနေပဲရောက်သွားပြီ

အာငါရေသမိဖြစ်၏အာငါရေနသမိမဟုတ်ဤဒီဤတို့၎င်းအဲဒီဥစ္စာသိပြီပြည့်နေတဲ့တရားတွေမမြဲတဲ့တရားပဲဘာမှမာမာနထောင်လွှားကြံမရှိဘူးတဲ့မာမာနထောင်လွှားနေဟိုရှိမှမရှိတော့ဘူးမာမာနထောင်လွှားကြံမရှိဘူးအိဋ္ဌမမြဲတဲ့တရားတွေဒါအိဋ္ဌမြင်တာကိုပြောတယ်နမေသောအာတဧသောဤဒီကမေငါဤနာတာ အတ္တကောင်မဟုတ်ပဂိရိစတုန်းကတော့တစ်သက်လုံးတစ်ပေါ်လုံးအသက်ရှင်နေတဲ့ငါဟာရှိနေတယ်အောင်းမင်လားကိုမဟုတ်ဘူးอืมဖြစ်ပြနေတဲ့တရားတွေပဲဖြစ်ပြီးပြတ်တာမရှိတော့ဘူးအဲမြင်တာမြင်ပြီးကြောက်တာကြားတာလည်းကြားပြီးကြောက်တာကိုယ်တာကိုယ်ကြီးကြောက်တာဆန်းတာဆန်းပြီးကြောက်တာစိတ်ကူးတာစိတ်ကူးပြီးကြောက်တာမာမငါကောင်နေနဲ့သွေးလန်းစရာမရှိဘူးတဲ့ အဲသူသဘောအတိုင်းအကြောင်းအားလျော်တာသူဖြစ်ပြနေတယ်တရားပဲအဲဒီတော့ငါအတ္တအနေနဲ့ဆွဲလန်းစရာမရှိဘူးအနတ္တတရားပဲဆိုတာမြင်ရမယ်ဧဝံဤတို့ဧတံဤခန္ဓာ၅ပါးသဘောကိုယထာဥဒံဥတိုင်းမှသောသမပညာမှန်သောပြီးတော့ဉာဏ်ပညာဖြင့်မှန်သာပြီးတယ်ဆိုတာဘာလို့ဥပဒနာပညာနဲ့မဲ့ပညာလဲဥပဒနာပညာမဲ့ပညာဖြင့် ယတာဥဒံဟုတ်တိုင်းမှသွားသိသွားမြင်ပြီး၍အဲသောတာပတိမေမတိုင်ငါဝိပဿနာရှုခဲ့တဲ့သောတာပတိမေနဲ့လည်းပဲမြင်ခဲ့ပြီတဲ့မြင်ဆိုနိဗ္ဗာန်မြင်တာပါပဲနိဗ္ဗာန်မြင်တော့အချင်းနိစ္စဒုက္ခအနတ္တတွေခိုင်ခိုင်မြဲမြဲသဘောကျခဲ့ဒါကဝိပဿနာဆက်ရှုမှရာဂာမိမေနဲ့လည်းနိဗ္ဗာန်မြင်ပြီးတော့နိစ္စဒုက္ခအနတ္တမြင်ခဲ့တယ်ဒါကဆက်ပြီးတော့ဝိပဿနာရှုမှ အနာဂါမိမဲ့လည်းနိဗ္ဗာန်မြင်ပြီးတော့နိစ္စဒုက္ခအနတ္တတွေသိမြင်ခဲ့တယ်။ဒါမပြီးသေးဘူး။အရဟတမေအဲအနာဂါဖြစ်ပြီးတဲ့ပုဂ္ဂိုလ်ဆက်ပြီးရှုမှတော့ဝိပဿနာဉာဏ်ရင်းတာပြည့်စုံတဲ့အခါမှာအရဟတမေဉာဏ်ဖြစ်ပြီးနိဗ္ဗာန်ကိုမြင်တယ်။နိဗ္ဗာန်မြင်တော့အရင်နိစ္စဒုက္ခအနတ္တသဘောတွေအပြည့်စုံသိသွားပြီတဲ့အဲဒီလိုဒိဋ္ဌဝါမြင်ပြီးတဲ့ အနုပါရဝိမုဒ္ဒအစွဲလန်းကင်းလျက်လွတ်မြောက်သည်ဟောတိဖြစ်၏စွဲလန်းမှုမရှိတော့ဘူးစွဲလန်းနေကုန်ကင်းဘောဓဘာနေသရာဂာနေအနာဂာနေကတော့အစွဲလန်းနေမကင်းသေးတဲ့ဟာကိုခုနပြောတဲ့စွဲလန်းနေကြားနေတယ် ဝိမာနတာ12ပါး၄ပါးဆွဲလန်းသောတာပန်တရားကနေမှ၄ပါးချင်းအနာဂါမ2ပါးဆွဲလန်းကျန်တယ်ဆွဲလန်းနေမกินမှုတဲ့အာဟာတမဲ့ရောက်တဲ့ခါကျဘာမှမဆွဲတော့ဆွဲလန်းနေကုန်ကင်းတော့နုပါဒဝိမု ക്ത ောဆွဲလန်းကင်းလျေလွတ်မြောက်သည်ဟောတိဖြစ်၏အကိဝေဒနာအကိဝေဒနာအနွယ်စီသောသစ္စကပရပါ၏ဣဒ္ဓဝတ္တဣညဖြင့်ဘိက္ခုယဟန်သည် ဘေကုသံဃာဘေကိုရှုမြင်၍တရားထုတ်သောယောဂီပုဂ္ဂိုလ်သည်ဧတဝဒအိမြဖြင့်ဒီနာသောကုံပြီးသောအသောရှိသည်ဖြစ်၍အရဟံဉာဏပုဂ္ဂိုလ်တွေဟောသည်ဖြစ်ပေ၏အသောကုံလို့ဉာဏဖြစ်သည်တဲ့ဥပိတာဝကျင့်သုံးခြင်းကိစ္စလည်းပြီးပြီကတကရဏီယပြုရသောကိစ္စလည်းပြုဝကိစ္စလည်းပဲကုံပါပြီပြီးပါပြီ ဩဟိတာကတော့ချအပြီးတော့ဝန်ထုတ်လည်းရှိဝန်ထုတ်ကိုလည်းချပြီးပြီကိလေသာတွေအကုန်လုံးမရှိဘူးဘာကိလေသာမှမဖြစ်နိုင်တော့ဘူးဘောဓဂန္တရာကနာဂာနေမှာတချို့ကိလေသာတွေလုံးလုံးမဖြစ်တာတွေရှိပါတယ်တချို့ကိလေသာတွေကဖြစ်နိုင်တယ်အားကြောင့်နှလုံးသွင်းဆင်ခြင်ပြီးတော့လည်းကိလေသာတွေမဖြစ်အောင်ပယ်ရတယ်ဝိပဿနာရှုပြီးတော့လည်းပယ်ရတယ်

အဲ့ဒါခြားထားပြီးတော့ကိလေသာဝန်တော့ရှိတယ်ကိလေသာဝန်တော့ခြားပြီးကျင့်သွားပြီအဲကိလေသာမရှိတော့ဘိသင်္ခါရခေါ်တဲ့ကံကြီးရှေးကပြုခဲ့တဲ့ကံကြီးဒါနသီလတွေရှိတာပေါ့လေအဲ့ဒါတွေလည်းကျုံးပေးနိုင်တော့ကံစွမ်းတတ္တိတွေကုန်းသွားနောက်ထပ်အစ်စ်လည်းပဲကျုံးပေးနိုင်တဲ့ကံမရှိဘူးပြုတော့ပြုရတဲ့ဌာနပုဂ္ဂိုလ်လည်းပဲကုသိုလ်ရည်တွေပြုတာပါပဲအဲဝိယုံငယ်တွေပြုတယ်ဝိယုံငယ်ပြုတယ်ဆိုတာ ဥရဇင်တခါပုဂ္ဂိုလ်တွေပြင်ကုသိုလ်ရတာပဲကောင်းကျိုးပေးတတ်တာပဲရဟနာပြုတော့အဲ့ဒါကုသိုလ်ရလုံးပြည့်ဘူးတွန်းပေးတော့စိတ်တော့အတူတူပါပဲတရားဟောတယ်ဥရဇင်တခါပုဂ္ဂိုလ်တွေဟောတယ်ဒီလိုပါပဲကုသိုလ်တွေဖြစ်တယ်ဒီလိုစိတ်ပါပဲအရင်ကုသိုလ်ဇင်တခါဘုရားတော်ကရဟနာပုဂ္ဂိုလ်ဟာသောသောကသူတရားဟောတယ်ဒီလိုကုသိုလ်စိတ်တွေနဲ့ဖြစ်တာရဟနာဖြစ်ပြီးတဲ့ခါကလာဟောတော့တယ်ဒီလိုစိတ်နဲ့ဟောရတာပါပဲဒါပေမဲ့လို့ အကျိုးပေးတတ်တဲ့သဘောမရှိဘူးလားအကုသိုလ်မရှိဘူးကရိယာခေါ်တယ်ကရိယာစိတ်တရားနာတယ်နာမေတော့ဒီစည်းလာလာပါတွေပိုးလျားနေလို့ရှိရင်ဖြင့်သတင်းသုံးပေါ်တွေပေးလူရဲ့ဒါဘုရုဇဉ်ကအနေနဲ့ဆိုလို့ရှိရင်တော့ဒါနာကုသိုလ်ပြုတာပေါ့အဲဒီယန္နာပုဂ္ဂိုလ်ယန္နာဖြစ်ခင်ကပေးလူလို့ရှိရင်ဒါနာကုသိုလ်စေရနာဒီတိုင်းဖြစ်တာပါပဲ။ ချမ်းသာစေလိုတဲ့မေတ္တာရှိသွားပြီးတော့ပြိလူသာဖြစ်မယ်တနာလို့ပြိလူသာဖြစ်မယ်အာ ကုသိုလ်တဲ့အနေနဲ့ပြိလူသာဖြစ်မယ်ဘယ်လိုပြိလူပြိလူရဲ့စေတနာကုသိုလ်စေတနာတွေလည်းစောစောကဖြစ်တယ်ဉာဏ်နာဖြစ်တဲ့ခါကျလည်းဒီစေတနာမျိုးပါပဲဖြစ်တာကတော့ဒါပေမဲ့အကျိုးပေးတာလို့ဒါကုသိုလ်မဖြစ်ဘူးကုသိုလ်လုံးလုံးမပြုတာမဟုတ်ဘူးသူက အဲဝိပဿနာလည်းရှုတာပဲဝိပဿနာရှုကုသဇင်တိခအခိုက်တနှောင်းရှုရင်ကုသိုလ်တွေကုသိုလ်ဝိပဿနာတွေဖြစ်တယ်။ဉာဏ်နာရှုနေတော့ကရိယာတွေဖြစ်နေကုသိုလ်မဖြစ်ဘူး။ဒါကြောင့်အဟာတမေရောက်ပြီးဉာဏ်နာဖြစ်သွားလို့ရှိရင်ဘဝအကျိုးကိုပေးရတဲ့ကံလည်းမဖြစ်ဘူးကံတွေလည်းမဖြစ်ဘူးလေကံအောင်နေရတဲ့အကျိုးမပေးနိုင်တော့ဘူး။ဘာလို့လဲတော့အစွဲလန်းသိကြတာမရှိလို့အစွဲလန်းရှိမှကြည့် ကုသိုလ်အကုသိုလ်ကများအကျိုးပေးတယ်ဆရာမရှိတော့အကျိုးကိုမပေးနိုင်တော့ဘဝဘဝတည်းရှိကအကျိုးပေးနိုင်တော့ဒါကြောင့်ဘိသင်္ခါရခေါ်တဲ့ဘုံတို့ကြီးနဲ့ချပြီးပြီးကျင်းသွားပြီတဲ့ဘိသင်္ခါရရှိမှဘဝတည်းယုံနာခန္ဓာတွေဖြစ်မှာပေါ့အဲဒီယုံနာခန္ဓာခန္ဓာဝင်ကြီးနဲ့ချပြီးပါပြီတဲ့ဒါလည်းဒီမှာသာနဲ့သူရိစိတ်ချားမဲ့မှာဖြစ်မဲ့ခန္ဓာတွေမဖြစ်လာတော့တခါလေခန္ဓာဝင်ကြီးမှာသူရိစိတ်မရောက်ခင်တော့ ယဟနာမှာလည်းခန္ဓာတွေရှိနေသေးတာပါပဲခန္ဓာဝင်ကြီးထားရတော့မှာပဲသူလည်းအဲ့ဒါကြီးကတော့အဟောင်းတယ်သူကတော့ယဟနာမဖြစ်ခင်ပြိသေတွေကရလာတယ်ရှေးကံကြောင့်အကျိုးပေးပြီးတော့လက်လုံပြီးတော့ဖြစ်နေတာကြီးဒဲများပြစ်လိုက်မှတော့လက်ကလွတ်လိုက်သူ့အချိန်ရှိသလားပြေးတော့တာပဲအဲ့ဒါလိုပဲသူကဒီကကံကအကျိုးပေးတာလို့ကံအချိန်ရှိသလား ုံနာခန္ဓာတွေဆက်ပြီးတော့အစဉ်မပြတ်ဖြစ်နေတာတဲ့အဲ့ဒီဟာတော့ဘယ်သူမှမပယ်နိုင်မတတ်နိုင်ဘူးအဲ့ဒီယုံနာခန္ဓာတွေကတော့ရှိနေတာဖြစ်ပြနေတာပဲကိုဉ္ဇဏအိုနာဉ္ဇဏနာတာပဲသိဉ္ဇဏပေတာပဲဒါပေမဲ့ဉာဏပုဂ္ဂိုလ်နဲ့တရားနဲ့နှလုံးသွင်းနေလို့သက်တာတော်မလို့တော့သက်တာပါပဲအဲပြိဋိမာသုရိယနောက်ကာလမှာဖြစ်မဲ့ခန္ဓာဝန်တော့ရှင်မရှိဘူးမဖြစ်နိုင်တော့ဘူးတဲ့ခန္ဓာဝန်လည်းပဲ ကျသွားပြီတရားမြာလုံးဆန်းလာခဲ့တဲ့ခန္ဓာဝင်ကြီးတဲ့ဒီမှာကျသွားတယ်ပေါ့သွားတယ်မနလေးနဲ့တဲ့စကလုံးမှာပဲအနုပါဒသရထောရောက်ရပြီးတော့မိမိလိုရှိရတော့အကျိုးရှိတယ်မိမိလိုရှိတဲ့အရာတခုဆိုတဲ့အကျိုးလည်းပဲရောက်ပြီးပါပြီတဲ့ဒါကတော့ရှင်းနေပါသိသေးဖို့မလိုပါဘူးမရိခိနာဘဝသံယောဇနောအကုန်ပြီးတော့ဘဝနှောင်ကျိုးရှိပြီဘဝနှောင်ကျိုးလည်းကုန်သွားပြီ ဒါလည်းခုနကဟိုရှိရပြောခဲ့တာနဲ့ပေါ်လွင်နေပါဘဝနောင်ညွတ်ဆိုတော့နာပဲတဏှာကိလေသာကျင်းတော့ဘဝမှာမှပြစ်နိုင်တော့အနုပါဒသမရိညာဝိမု ക്ത မှန်ကစားပြီး၍လွတ်မြောက်ပြီးဟောဒီဖြစ်၏အမှန်တိုင်းပြီးလို့ဒီကဝိပဿနာရှုစဉ်အနိစ္စဒုက္ခအနတ္တအမှန်တိုင်းပြီးပြီးတော့ နိဗ္ဗာန်ကိုအမှန်တိုင်းမြင်တယ်သောတာပန်လည်းအမှန်တိုင်းမြင်တာပဲသရဂံလည်းအမှန်တိုင်းမြင်တာနာဂံလည်းအမှန်တိုင်းမြင်တာဒါပေမဲ့အရဟတမေအမြင်ကျမှပြည့်စုံစုံမြင်သွားအဲဒါကြောင့်အမှန်တိုင်းသိမြင်ပြီးတော့လွန်မြောက်သွားပါပြီတဲ့။တမ္မာဒိညာတမ္မာအညာရမင်္ဂလာသိပြီးတော့ဝိမု ക്ത လွန်မြောက်သွားပြီ။အဲလမ်းမှန်တိုင်းတကယ်အမှန်တိုင်းသိပြီးတော့လွန်မြောက်တာ။

အကိဝေဒနာအကိဝေဒနာအနွယ်ရှိသောသစ္စကပရကဧဝံဝိမု ക്ത စိတ်တော်ဤဆိုခဲ့ပြီးသောနည်းဖြင့်လွတ်မြောက်ပြီးသောစိတ်ရှိသောလွတ်မြောက်ပြီးသောစိတ်ရှိသောဘိက္ခုယဟန်ဤဘိက္ခုယဟနာပုဂ္ဂိုလ်သည်ဤသုံးပါးကောသောနုတ္တရိယေဤအလွန်ကဲမရှိအမြတ်ဆုံးဖြစ်သောဂုဏ်တို့နှင့်သမဏာတော်ပြည့်စုံ၏ဟောဒီဖြစ်၏နုတ္တရိယကိုအမြတ်အမြတ်ဂုဏ်သုံးပါးနဲ့ပြည့်စုံတယ်နုတ္တရိယ ဘာတွေတော့ဆိုသာသနာ့နှုတ်တရိယေနာမြင်ခြင်းအများဆုံးကိုနဲ့၎င်းမြင်ထဲမှာအများဆုံးကိုအဲ့ဒါလည်းပြီးဆုံးသွားပြီမတိဒါနုတ္တိယေနာကျင့်ခြင်းအများဆုံးဂုဏ်နဲ့၎င်းအဲကျင့်ကျင့်ခြင်းနဲ့ကျင့်ထဲမှာအများဆုံးဂုဏ်နဲ့ပြည့်စုံသွားပြီဝိမုဒ္ဒနုတ္တိယေနာလွတ်မြောက်ခြင်းအများဆုံးဂုဏ်နဲ့၎င်းဓမ္မနာတော်ပြည့်စုံဟောတည်ပြီအဲသာသနာနုတ္တိယေ ပฏิဝဒနုတ္တရိယဝိမု ക്ത နုတ္တရိယနုတ္တရိယကောင်၃ပါးနဲ့ပြည့်စုံတယ်သာသနာနုတ္တရိယဆိုတာဟိုအနုတ္တရိယသုံးပါငုတ်တုံကနုတ္တရိယ6ပါးရှိတယ်အဲဒီ6ပါးထဲမှာသာသနာနုတ္တရိယဆိုတာပါတယ်အဲဒီသာသနာနုတ္တရိယကတော့ဒီကတော့ဖရာဖူးမြင်ရတာတော့ပဂရိမျက်စိအမြင်တွေပါပဲ။ ဘုရားဖူးမြင်ရတယ်သံဃာဖူးမြင်ရတယ်ဇေယျတော်တွေဖူးမြင်ရတယ်ဒါအနုတ္တိယမြတ်တာပဲလောကမှာဒီခေတ်တုန်းကမင်းသားမင်းသားနဲ့မင်းတွေပါလေလဲအတိုင်းကြီးလဲတဲ့ခါကာလတွေမှာမြင်ရတာဒါအမှန်ခဲခဲချင်းကြည့်ရတာပဲအခုလည်းပဲရှိတာပါဟိုနိုင်ငံအထူးခြားခြားမင်းတွေခန္ဓာနာလာလို့ချင်းသွားပြီးတော့ကြည့်ရဲ့ အဲဒါကောင်းတယ်ထင်ပြီးတော့ကြည့်ကြတာဒီတော့ကဆင်းရနာမြင်းရနာတွေအဲဒီလိုဟာတွေလည်းအထူးအစားအနေနဲ့အမွန်မြတ်အနေနဲ့ကြည့်ကြတယ်သူစကာလာနဲ့ဆင်းနေမြင်းတွေကလည်းအောက်တန်းကြတာကသူတဲ့ကောင်းတဲ့ရင်သားတွေကပေါ်လာတာနဲ့ဟောတော့ကားရင်တို့လေညာတို့ရင်တွေအကောင်းတွေပေါ်လာအဲဒါတွေလည်းအထူးအစားနဲ့မမြင်ဘူးကြည့်ကြတာကအခုတော့ကြာတော့လည်းရိုးကုန်ပါပြီပေါ်နေတာနဲ့ အဲဒီလိုပဂရိမျက်စိနဲ့ရိုးရိုးတန်းတန်းလောကအမြင့်မြတ်တွေမြင်ရရွှေငွေစိန်ကြောက်စားပြီးတွေမြင်ရဒါတွေအမြတ်မဟုတ်ဘူးတဲ့ကြေဝရမင်းစัจ jaya ရဏကြီးမြင်ရတာတော့အမြတ်မဟုတ်ဘူးတဲ့ဗာမြင်ရတုံးဆိုတော့ဘုရားကိုမြင်ရတာမြတ်တယ်ဘုရားသက်တော်တရားရှိတယ်လို့ဆိုတော့ဘုရားပူရတာမြတ်တယ်ဒါလည်းပဲညညိုတဲ့စိတ်နဲ့ဖူးမှပြင်ပါမညညိုတဲ့စိတ်နဲ့ပြင်မှအာဟုသို့ပြင်မှာ အဲကြီးညိုတဲ့စိတ်နဲ့ဖူးတဲ့ပုဂ္ဂိုလ်ကမြတ်တယ်မြတ်စွာဘုရားကြီးညိုတဲ့စိတ်နဲ့ကြည်ယုံနေတယ်သွားကောင်းများစွာလိုက်ပြီးတော့ကောင်းကျိုးတွေပေးနိုင်တာကိုသံဃာဝဆင်းကလည်းလုံးမြတ်ဆင်းရဲ့အကြောင်းဖြစ်တယ်။တရားတဲ့တော်ကမထကုံလေးပစိဒါဆိုတာညာကြားဦးကြပါလေတရားဟောတဲ့ပုဂ္ဂိုလ်ကခဏခဏဟောရတာသူဝထုတွေကောင်းတယ်လို့။အဲဒီကနေ့အင်ဂျင်မှာထုတ်တာအင်းထဲမှာပြင် อืมအဲအသာမေးလာတဲ့ပုဂ္ဂိုလ်တွေကအင်းင်းပစ္စည်းတွေမြင်သွားလို့ဆိုတော့ဆိုပြီးသူ့အဖေကတစ်သေးကြီးကသူ့ပစ္စည်းတွေလူသိပုံဆိုတော့မြင်မဲ့ထွက်ပြီးတော့ထုတ်တယ်။ညဇောဗျာမြင်တော်မူတာနဲ့အဲသူ့အကြောင်းကိုမြင်တော်မူတာနဲ့အဲဒီမှာဆုံးခံရင်ကြွလာ။အကြောင်းကြီးတော်တွေပါတယ်မြင်တဲ့အခါမှာသူကလှည့်ပြီးတော့ကြည့်လိုက်တော့ညဇောဗျာမြင်တော့ကြီးညိုတဲ့ စောစောတုန်းကလည်းဘုရားရဲ့ပါရဲ့သူမသိပါဘူးอืมဒါတော့ကြီးညိုပဲကောင်းတဲ့ပုဂ္ဂိုလ်တဲ့သူရှိကမဖူးကြရဘူးသူကလည်းဘုရားဘာသာမဟုတ်တော့ဇမနမိစ္ဆာတွေကြီးလို့ဆိုရမှာပေါ့လေသူကဇမနယူတယ်အဲဒီတော့ဘုရားကြီးကိုသူကိုယ်တိုင်နဲ့မသွားဘူးသူသားတွေပဲရောက်ရမလဲမရောက်ဘူးမရောက်အောင်တမင်ကားကိုလိုရတာဒီလိုဟာကြီးအယူမှားနေပြီဆိုမှတော့ ကိုယ်ယူတွေအကောင်းမှပြီးတော့ကိုယ်ယူပြက်သွားမှသိဆိုရင်တော့သို့သာဟုတ်ကြနာကောင်းအယူများလွဲလို့ချင်းအဲအခုမှမြတ်စွာဘုရားခူးရတယ်လို့ခုတော့ငါလည်းဘာမှမတတ်နိုင်ဘူးပြီးတော့မှပဲလို့ဆိုရင်မြတ်စွာဘုရားအာရုံပြုကြီးညိုပါတယ်အဲဒီမကြခင်မဲ့မြတ်စွာဘုရားလည်းကြွသွားရောမကြခင်မဲ့သူွယ်လွန်သွားတာပြီးသွားတာပဲ သာဝေနနာပြည်မှာနာသာဖြစ်တယ်နာသမီးချွေရနေနဲ့ဘဝိမာန်နဲ့တခါအကြီးကျယ်တယ်အဲဒါမြတ်စွာဘုရားမြင်ုံမြလေးလဲဥတော်မရှိနိုင်ဘူးမြင်ုံမြလေးတင်အဲဒီကိုကျိုးပေးတယ်မြင်ရတဲ့စိတ်နဲ့မြင်လို့ရှိရင်ဟန္တာဟန်ကြဘုရားလာတဲ့သေရီတော်တွေပါတယ်ဆိုရင်ဒီလိုပါပဲမြင်ရတဲ့စိတ်နဲ့မြင်ုံလေးနဲ့လည်းပဲယူပေးနိုင်တာလည်းလဲဥတော်ပါတယ်ရှိယူသေးပြီးရင်ပြောကြမလို့อืม သာသနာ့နုတ္တရိယာတဲ့လားညိုတဲ့ပုဂ္ဂိုလ်တွေမညိုတဲ့ပုဂ္ဂိုလ်တွေမြင်တော့ပြင်းမှသည်အကုသိုလ်တွေဖြစ်မယ်အခုစေတီတော်တွေမြင်စေတီတော်တွေဖိုးတာနေပါတယ်သိမြင်တော့อืมဒါတွေကစီဝါရေးတွေပြည့်စည်ကုန်တာပဲဆိုပြီးသူကပြင်းမှားတာကိုသူကအကုသိုလ်တွေဖြစ်မယ်ဒီလူတွေကတော့အဲ့ဒါဘုရားဖူးမြင်ရတာတဲ့ဘင်္ဂါတော်ဖူးမြင်ရတာတဲ့သာသနာ့လူတွေရဖြစ်တယ်နောက်တရားဘက်ကဆိုလို့ရှိရင် သတိုင်းပရိဘာနမိတ်အာယုန်နေမြင်ရတာသဒ္ဒနာနုတ္တိယပဲအဲဘာဝနာဘာဝနာကြောင့်နုတ္တိယပါတယ်အခုနိဗ္ဗာန်တော့မပါဘူးအဲဒီမှာနိဗ္ဗာန်ကြောင့်အသင်္တမမြင်အဲဒီကပြတာလားအခုဒီမှာတော့ဉာဏပုဂ္ဂိုလ်သောတာပတ္တိမေကရကနိဗ္ဗာန်မြင်လာတာဗราမီနဲ့အနာမီနဲ့အောက်မဲ့သုံးပါးဖြင့်နိဗ္ဗာန်မြင်ခဲ့ပြီးအနောက်ဆုံးအရဟတမေအရဟတကိုမြင်နိဗ္ဗာန်မြင်တယ် အဲဒီနိဗ္ဗာန်မြင်တာအမြတ်ဆုံးမြင်ခြင်းပဲသောတာပတိမေမြင်ကိုလည်းမြင်လာပါပြီဆိုတော့သူ့တဲ့တရားမြင်နာမြင်ရတဲ့မြင်နေရရှိသေးလို့သူအမြတ်ဆုံးတော့မဆွာသေးဘူးပေါ့လေလောကအမြင်နေတဲ့တော့အကုန်လုံးနဲ့ပါပါတယ်သောတာပတိမေမြင်ကိုနေရာကြပါပြီအာကိုရရလာပါပြီဒီတရားထုတ်ရတယ်ဒီသောတာပတိမေဖြင့်နိဗ္ဗာန်မြင်အောင်လို့သူစားအားထုတ်ရတယ် အရဟတမဖြစ်မြင်လို့ရှိရင်တော့အဲ့ဒါကတော့အများဆုံးပဲသာသနာနုတ္တိယကုံနဲ့ပြည့်စုံပြီတဲ့ပฏิပဒါနုတ္တိယအများဆုံးအကျင့်ကတော့အဲမဲ့ကျင့်ပဲမဲ့ကျင့်မဲ့ကျင့်ဖြစ်ပါကျင့်ပฏิပဒါနုတ္တိယအဲဒီကဝိပဿနာဉာဏ်နဲ့ချင်းရှုလာခဲ့တဲ့အရဟတမေရောက်မဲ့အကျင့်နဲ့ပြည့်စုံလာတယ်လားပฏิပဒါအကျင့်ထဲမှာအများဆုံးပဲတဲ့ဒီအကျင့်တွေ မျိုးမျိုးရှိတာပေါ့လေသာသနာ့ဘာကျင့်နေတော့ပယ်ထားရပါတော့သာသနာတွင်ကျင့်နေပဲဒီလားလောက်ကလေးကျင့်နေတာရှိတယ်ဒါနလောက်ကျင့်နေတာရှိတယ်ဒါတွေလည်းကောင်းတော့ကောင်းပါလေဒါမှလည်းမြတ်ဆုံးနေမဟုတ်ဘူးပေါ့သူကသမထလောက်သမာဓိဖြစ်ရုံလောက်သမထဘာဝနာတွေရှုနေတာရှိတယ်ချုပ်မေတ္တာလေးလောက်ချုပ်ဘုရားနုသတိလောက်ချုပ်ပတိလေးစိတ်ဒါလေးတွေကတော့အမြတ်ဆုံးနေမဟုတ်ဘူးသူကတော့ ကောင်းတော့ကောင်းပါရဲ့ကောင်းနေတယ်လို့ကောင်းပါလားမမြောက်ဘူးအဲဝိပဿနာရှုတယ်ဆိုကြတယ်ဝိပဿနာအစင်မှပြောင်းရှုနိုင်မှပရိသန်၄ပါးနည်းနဲ့ဝိပဿနာရှေ့ကယုံနာနေဖြစ်ပျက်တွေကိုရှုနိုင်တယ်လို့ရှင်ဥရိယပြညာစသည်ဆိုရင်မြင့်မြတ်နေပါပြီဒါပေမဲ့ညာဆုံးတော့မဟုတ်သေးဘူးအဲဒီကသင်္ဃညာဘေယညာအာရိနဝနေဗိညာညာအင်းတစ်စင်းနဲ့တစ်စင်းမြင်လာတာပါပဲ မောဇိရိဉာဏဉာဏတိသင်္ခါဉာဏသင်္ခါရုပ္ပခဉာဏဆိုတော့ဝိပဿနာဉာဏ်နဲ့မှသူကအမြင့်မြတ်ဆုံးလို့ဆိုရမှာပါပဲသူရဲ့ဉာဏ်သာနည်းနည်းပဲရှိတော့အဲဒီသင်္ခါရုပ္ပခဉာဏ်ရှင်းတာပြည့်စုံတဲ့အခါမှာနုလောမဥဒနာကမြေဝိပဿနာဖြစ်ပြီးတော့အရိယာမဖြစ်နိဗ္ဗာန်မြင်သွားတယ်တဲ့သောတာပတိမဖြစ်နိဗ္ဗာန်မြင်တယ်အဲဒီကျင့်တာအဲဒီကျင့်ဟာမြတ်သောအကျင့်ပါပဲ ညတော့ကျင့်မယ်ဒါပေမဲ့အမြတ်ဆုံးတော့မဟုတ်သေးဘူးနောက်ဆုံးအရဟတမေရောက်အောင်ကျင့်တယ်ချင်းအရဟတမေတိုင်အောင်အကျင့်ကအမြတ်ဆုံးပဲတဲ့တိပိဒါနုတ္တိအမြတ်ဆုံးကျင့်တယ်လည်းပြည့်စုံသွားပြီအဲဒီရောက်အောင်အထုကြမှာဒီနေ့ကြဒီရောက်အောင်ဝိမု ക്ത နုတ္တိယဝိမု ക്ത လွတ်မြောက်တာတဲ့တရင်ကဝိမုတခဏလွတ်မြောက်တာရှိတယ် ဝိခာမနာဝိမုတ်တဲ့ကွာတော့အရင်လုံးရတာရှိရဲ့အဲသမုတ်စေရဝိမုတ်ပฏิပဒါတိဝိမုတ်နေတရဏဝိမုတ်အဲဒီဝိမုတ်သုံးယောက်သားတွေ၅မျိုးရှိတယ်ဒီငါဝိမုတ်ကတော့ကုသိုလ်စိတ်တွေဖြစ်တဲ့အခါကာလမှာအကုသိုလ်တွေကလွန်မြောက်နေအိဋ္ဌလို့ရှိရင်အိဋ္ဌဆွဲလာနေတာလွန်မြောက်နေအဲဒီတော့ လွန်မြောက်နေတာတွေပါပဲတရင်ငါဥမှုတွေဒါတွေကတော့သမထဇာနေဖြစ်နေတဲ့အခါသမာဓိဖြစ်နေတဲ့အခါကာလတွေကိလေသာတွေဝေးကွာပြီးတော့နေကိလေသာတွေမှာလွန်မြောက်နေတယ်လို့ဆိုရတယ်ဝိပဿနာဝိမှုอืมဝိပဿနာဝိမှုတဲ့ကတော့တရင်ငါဥမှုဝိပဿနာဝိမှုကပို့ပြီးတော့မြင်ရတယ်သမုဒ္ဒေရဝိမုတ်ကတော့အရိယာမဲ့ဖြင့်နိဗ္ဗာန်အာရုံပြုပြီးတော့လွတ်မြောက်တာအာသမုဒ္ဒေရ နာဝိပဿနာတဲ့သူကမြင်ညာနေတရဏဝိမုစ္ဆာရနိဗ္ဗာန်ပฏิပါဒရိဝိမုစ္ဆာကတော့အရိယာဖို့ပဲအခုအရဟတဖို့သောတာပတိဖို့လည်းမြင်ညာထားတဲ့တရားကြီးကိုနာမည်ကိုအဲမြင်ညာတဲ့ဝိမု ക്തി တွေပါပဲအရဟတဖို့ကတော့ဖြင့်အမြင့်မြတ်ဆုံးပဲတဲ့အရဟတဖို့ဝိမု ക്തി အဲဒီဝိမု ക്തി နဲ့ပြည့်စုံတယ် ဧဝံဗုဒ္ဓစိတ်တော်ကိုအဲ့ဒီဝေဒနာဘိက္ခုသတ္တရတံယေဝသကရောတိဂရုံဂရောတိမာနေတိပူဇေတိဘုဒ္ဓသောဘဂဝါဘောဓာယဓမ္မနေတိတိသံတော်သောဘဂဝါဓမ္မသာဓမ္မနေတိတိသံတော်သောဘဂဝါသမသာဓမ္မနေတိတိသီနာသောဘဂဝါသရဏဓမ္မနေတိတိ ပရိနိဗ္ဗုတောသောဘဝပရိနိဗ္ဗာနာယဓမ္မံတိတိတိအဂိဝေဒနာအဂိဝေဒနာအနွယ်ရှိသောသစ္စကပရဘဧဝံမုဒ္ဒစိတ်တော့ဤသို့ဤဆိုခဲ့သည့်တိုင်းလွတ်မြောက်သောစိတ်ရှိသောဘိက္ခုယဟနာယဟမိသကတကတံဤဝါမြတ်စွာဘုရားကိုယ်တော်လည်းတကရောတိ ယောသေးပြုဤသူသောတိအလေးပြုဤမာနေဒီညာတို့ဤပူဇေဒီပူဇော်ဤမြတ်စွာဘုရားကသာလည်းအယိုသေးလေးမြတ်ပြုပြီးတော့ပူဇော်ပါတယ်ပူဇော်ပုံလေးကဗုဒ္ဓဘောဂဘောဓဓမ္မလေးလေးတွေပြောရတယ်ဘုရားရှိခိုးကြတော်ရနေပါတယ်မနာကောင်းတယ်ဘောဘဂဝါ ကျွန်ုပ်တို့အများကြီးအာထာကိုဝေယစေဖြစ်တော်မူသောထိုများစွာဘုရားသည်ဘုရားသစ္စာလေးပါးမှန်တရားကိုပိုင်းခြားခြင်းနှင့်သိမြင်တော်မူပြီးဖြစ်၍ဘောရာယတ္တဝါများကျွန်ုပ်တို့အားလည်းလာသူစွာသိမြင်ကြပါစေခြင်းကြောင့်ဓမ္မသစ္စာလေးရန်တရားမှန်ကိုေဝိတိကရုဏာစေသွားခြင်းအားဖြင့်ဟောကြားတော်မူခဲ့ပါလေ၏အဲဒီလိုလည်းပဲအာယုံပြုပြီးတော့ပူဇော်ပါတယ်မိမိအကျင့်ပရိပါပြည့်စုံလာတော့မြတ်စွာဘုရားကို အလေးမြပြုပြီးတော့ရှိခိုးပုံပူဇော်ပုံအယုသေပြုပုံပဲသူယုတ်ကတော့မြတ်စွာဘုရားကိုယ်တိုင်ပြီးပြီးတော့ငါတို့အားလည်းပဲသိအောင်လို့ဟောကြားတာပဲမြတ်စွာဘုရားတရားဟောတာကြားမဟုတ်ဘူးမြတ်စွာဘုရားကိုယ်တိုင်ပြီးပြီးတော့အတ္တဝါများတွေလည်းမြတ်စွာဘုရားလိုပဲသိကြပါစေခြင်းကြောင့်ငါသနာခြင်းအဲကရုဏာနဲ့ဝေဒနာဉာဏ်တော်ဒီဟုသောပညာနဲ့ ဟောကြတာပဲလို့တဏှာယုံတက်တဲ့နဲ့လည်းပဲမဟောနိုင်ဘူးဒေသနာဉာဏ်တော်လည်းအမှန်တိုင်းဒီယုံမှဟောနိုင်တဲ့သွမ်းရည်ကလည်းဒီယုံမှအဲဒါကကရုဏာရှိသွားပြင်းရင်အားဖြင့်ဟောကြတယ်ကရုဏာတ attva တွေတဏှာတဲ့ကရုဏာကြောင့်မြတ်စွာဘုရားကိုယ်တိုင်ဒီဒီရတရားတွေမြတ်စွာဘုရားလိုပဲအများသောတ attva တွေသိကြပါစေလို့တဏှာပြီးတော့ဟောတယ်အဲဒီလိုဟောရမှလည်းပညာလည်းပဲပညာအားဖြင့်လည်း အရင်လမ်းမှနေပြီးတော့ဟောတာလို့အဲဒီလိုတတိချအားဖြင့်သိပြီးတော့မြတ်စွာဘုရားပူဇော်တယ်သူအမှန်လေးနဲ့ပါဘုရားကြီးကပြည့်ထားရနေအမှန်ကောင်းတယ်တရားနှလုံးသွင်းအားထုတ်တဲ့ပုဂ္ဂိုလ်တွေဘိုးကောင်းဘာလို့လဲဆိုသူကလည်းသိတာတော့တော့သိတာရှိတာကိုပြီးတော့ဟောမြတ်စွာဘုရားဒီတရားတွေကိုတော်တိုင်သိပြီးတော့တို့သိအောင်လို့ဟောခဲ့တာပဲအာယုံပြုပြီးတော့ညီညွတ်ရ အဲဒီတကုံးလောက်တော့ဆိုရအောင်စီနောက်ပုဒ်တွေကြတော့ဘုန်းကြီးကပြောသွားဘောဘဂဝါကျွန်ုပ်တို့အများဤအာထာကိုဝေယစေဖြစ်တော်မူသောဘုရားစွာဘုရားသည်ဘုဒ္ဓသစ္စာ၄ပါးမှန်တရားကို ပိုင်းခြားခြင်းလင်သိမြင်တော်မူပြီးသည်ဖြစ်၍ဘောရာယပတ္တဝါများသမုဒ္ဒအားလည်းအလားတူစွာသိမြင်ကြပါစေခြင်းအကျိုးငှာဓမ္မံသစ္စာလေးရံတရားမှန်ကို ဧပေတိသုံးနာစေသွားပညာအခြင်းဟောကြားတော်မူခဲ့ပါ၏အဲဒီတော့ဟောကြားတော်မူတဲ့ဆရာဘုရားကိုအယုဒေပြုတယ်ဒန္တောသောဘဂဝါဓမ္မဒါယဓမ္မသေသေတိသောဘဂဝါကျွန်တော်တို့မြတ်ရာထာကိုဝေယသုရိတာမူသောထုံညာစွာဘုရားရေဒန္တော မြင်ကြသိရာမြင်ကြတွေ့ရာကြံသိရာမှာဣလေသာညေကြီးကင်းစင်ဝေးလျက်ယင်ကြည်တော်မူပြီးဖြစ်၍ဣလေသာညေကြီးဣလေသာစိတ်တော်တွေပေါ့လေအဲဒီကိလေသာစိတ်တော်တွေရှိနေရင်မယင်ကြည်တာပဲကိလေသာတွေရှိနေရင်မယင်ကြည်ဘူးကိလေသာတွေမရှိမှယင်ကြည်အဲဒီကိလေသာတွေကဘယ်ကနေဖြစ်တော့ဆိုတော့ဝိပဿနာရှုဝင်ရှုနည်းနဲ့လည်းသဘောပေါက်အောင်လည်းဒီအ내တွေ ဆွဲပြီးတော့ပေးထားပါတယ်။ဉာဏ်ကြတွေ့ရာကြံသိရာမှဉာဏ်ရာကကိလေသာတွေတရားဖြစ်တာကိုဉာဏ်ရာကမရှိမှနိုင်မပြီးတော့ရှင်လောဘတွေဒေါသတွေမောဟတွေမြင်လာကြောင်းပြီးပြီးတော့ဖြစ်ကြာရာကလည်းဖြစ်နာရာကလည်းဖြစ်သာတိရာလည်းဖြစ်အဲဉာဏ်ကြတွေ့ရာဆိုတာနာမရဲ့သာတိရာရဲ့ဒွိတိရာရဲ့ဒီသုံးခုကိုပေါင်းတာဉာဏ်ကြတွေ့ရာကြံသိရာကြံသိစိတ်ကူကြံသိစဉ်းစားစိတ်ကူရာကနေပြီးတော့လည်း ဝိပဿနာမရှိနိုင်တဲ့သစ္စာဒုက္ခအနတ္တမှန်တိုင်းပြင်လောဘဒေါသမောဟတွေကိလေသာတွေဖြစ်နေတာပဲအဲဒီကိလေသာတွေအစိတ်တောက်တွေတဲ့အညစ်အကြေးတွေအဲဒီကိလေသာအစိတ်တောက်တွေရှိနေတဲ့ပုံကိုယ်တွေမရင်ကြီးတာပဲစိတ်အားဖြင့်မရင်ကြီးဘူးစိတ်ကူးရင်မရင်ကြီးဘူးသူများမသိပေလို့လားအမတော်ရဲ့၆စိတ်ကူးနေအဲနှုတ်မူရအားဖြင့်လည်းပြောဆိုရင်မရင်ကြီးဘူး ဒေါကဒေါသမောဟလိုလိုက်ပြီးတော့သူသူကိစ္စသူ့လိုလိုက်ပြီးတော့ပြောချင်တာတွေပြောမြင်ချင်းကိုမူရာအပြင်လည်းမမြင်ချင်းဘူးတဲ့ကိုမူရာနှုတ်မူရာစိတ်မူရာအကုန်လုံးမမြင်ချင်းအဲဒီကိလေသာတွေကင်းမှကိလေသာနည်းနည်းကင်းရင်နည်းနည်းရင်ကျေးတာပဲနည်းနည်းကင်းနည်းနည်းရင်ကျေးတာပဲသောတာပတိမေရောက်လို့သောတာပန်ဖြစ်ပါရင်တော့ရင်ကျေးသွားပြီတရားဖြစ်ပါရင်ပို့ပြီးရင်ကျေးတယ်အနာဂတ်ဖြစ်တဲ့ခါကာလကျရင်ရင်ကျေးတာကုန်လောက်ဖြစ်နေပါပြီဒါပဲနည်းနည်းကြားနေတယ် မာနတို့ကတော့ကြမ်းနေတယ်ဉာဏ်နာဖြစ်သွားမှာအာရဒမေဖို့ဖြင့်ဉာဏ်နာဖြစ်သွားရင်တော့အကုန်လုံးရင်ရင်းမှုပြည့်စုံပြီတဲ့ရင်ရင်းမှုကအဲဒီမှာပြည့်စုံတော့လောကမှာရင်ရင်းမှုကတော့သူ့ရနဲ့သူ့ဘာသာနဲ့သူ့ဒလိနဲ့ရင်ရင်းမှုလေးတွေပေါ့လေညာကလေးသူကလည်းသူကောင်းတယ်လို့တော့ဆိုရတာပေါ့အဲဘုရားရင်ရင်းမှုကတော့အဲဒီရင်ရင်းမှုအမှန်ကောင်းတယ်ဒီရင်ရင်းမှုက မြတ်စွာဘုရားနှစ်ပေါင်း2500ဆက်ရှိနှစ်ကပြိဋိဘာဆံခဲ့တော့အဲဒီကနေပြီးတော့45နှစ်ထည့်လိုက်လို့ရှိရင်2560နဲ့အဲ60နဲ့3နှစ်နေမှာပေါ့လေ1563နှစ်အဲတော့က ဓမ္မစကြာတရားဟောကြတဲ့ကအဲဒီဘုရားယဉ်ကျေးမှုတရားတွေဟောလာခဲ့တာအဲဒီဟောတဲ့အတိုင်းဘုရားသာသနာတော်မှာဝင်ပြီးတော့တရဏဂုံတည်တဲ့ပုဂ္ဂိုလ်အထိုက်ရောက်ယဉ်ကျေးတာပဲငါးပါးသီလလုံးညင်အထိုက်ရောက်ယဉ်ကျေးတာပဲရံကာရှိပါသီလဆောက်တည်လို့ဒါလည်းအထိုက်ရောက်ယဉ်ကျေးတာပဲတရားနာလို့ယဉ်ကျေးတယ်တရားအားထုတ်လို့ယဉ်ကျေးတယ်အဲရဟန်းပြုပြီးတော့ဉာဏ်ကျင့်ဝတ်တွေကျင့်နေယဉ်ကျေးတယ်ပြီးတော့ တရားတွေရရင်တော့ခုနပြောတဲ့သောတာပန်သရဂနာဂာနိရတဲ့ရင်ကြီးတာကတစ်စင်းနဲ့တစ်စင်းနာကောင်းပါလေ။ဉာဏ်ဖြစ်သွားတဲ့အခါတော့ပြည့်စုံရင်ကြီးတာအရင်ကြီးမှုတွေဘုရားရင်ကြီးမှုတဲ့အရင်ကြီးမှုကသာသနာတော်ဆရာသရိနိမဇာပြီးတဲ့နောက်နှစ်ပေါင်း2518နှစ်ရှိသွားပြီ။ဒါပမာပြည့်အတွက်နည်းနဲ့ပေါ်တယ်နောက်နေ့ကတည်းကတော့မရှိဘူး။ပမာဒီမှာလည်း ကြာပါပြီဒီယဉ်ကျေးမှုတွေဒီနေ့မှာတော့ကမင်းကြီးလက်ထက်ကလေးကသာသနာပြုတွေကဘာမှပြရောက်တယ်လို့အဆိုရှိတာပဲဒါပေမဲ့ဒီနေ့ကြာကြာကတော့ဗမာပြည်အထက်ပိုင်းမှာနော်ရထာမင်းလက်ထက်ကနှစ်ပေါင်း1000လောက်ကဆိုတော့အရိယာစပြီးတော့ရှိရသည်လင်္ကာဒီအောက်ပိုင်းမှာတော့ပထုံတို့ကလည်းရှိနေတာကြာပါပြီသူကလည်းဘယ်တော့မှမသိဘူးသံတရားတိကျမသိအောင်အဲဒီရင်ရေးမှုတွေအခုရင်ရေးမှုတွေ ဆရာအဆုံးမဩဝါဒဒီလိုက်နာပြီးကျင့်နေတဲ့ပုဂ္ဂိုလ်တွေဘုရားယဉ်ကျေးမှုပြည့်စုံတာပေါ့လေဒါပေမဲ့လည်းကုသိုလ်ယဉ်ကျေးမှုတွေကပေါ်လာတော့ဈေးကယဉ်ကျေးမှုတွေကမိမ့်မိန်မြော်လိုက်တာဒီလိုဈေးယဉ်ကျေးမှုတွေကိုပွားကြအောင်ဓမ္မကလုံးတဲ့ပုဂ္ဂိုလ်တွေလည်းရှိနေတယ်အဲဒါဒီဘုရားယဉ်ကျေးမှုတွေကသာသနာတော်တော့အနည်း9000ဆိုပြီးထားရတာဇာတိမှာပြထားတာရှိတယ်ထားရတာဇာတိပြထားတာရှိတယ် အဲဒီတိုင်းမဒီမလားမဒီမလားတော့မပြောတာဘူးမူလားအဲဒီတိုင်းဒီလိုရှင်းတော့လည်းတော်တော်ကြာအောင်မှာပါပဲအဲဒီရင်ကျေးမှုတွေအဲဒီရင်ကျေးမှုတွေမြတ်စွာဘုရားကိုယ်တော်တိုင်ရင်ကျေးပြီးတော့တဲ့ရင်ကျေးဆိုကိလေသာတွေကျင်းတာပါပဲသောဘဂဝါငါတို့ကျွန်တော်တို့များ၏အာသာကိုဝေယစေတ္တမူတော်ထုံမြတ်စွာဘုရားသည် ဒံတော်မြင်ကြတွေ့ရာကြံသိရာမှာဒီလေသာငြိကြီးကင်းစင်ဝေးလေခြင်းရတော်မူပြီးဖြစ်၍ဘုရားတော်နဲ့ပုဂ္ဂိုလ်မြင်နိုင်ကြတဲ့နေလျှောက်မှနေသာဒုက္ခအနတ္တတွေပြီးနေရင်အဲ့ဒီငြင်းမှုတွေပြည့်စုံနေတာပဲကိလေသာတွေပြည့်ရဘူးဒီကငြင်းမှုကြောင့်သာဒီနဲ့စသည်ကိလေသာတွေပြည့်ရရင်ကျင်းတယ်သံတော်မြင်ကြတွေ့ရကြံသိရာမှာကိလေသာငြိခြင်းကင်းစင်ဝေးလေခြင်းရတော်မူပြီးဖြစ်၍ ဓမ္မထာယာတတ္တဝါများကျွန်ုပ်တို့အားရလာတူစွာရင်ကြီးကြပါစေခြင်းကျိုးငါလာတူစွာကိလေသာညစ်ကြေးကင်းစင်ဝေးလျက်ရင်ကြီးကြပါစေခြင်းကျိုးငါသစ္စာပြတရားဟောထားတယ်ဟောတဲ့တည်းခုလိုက်နာပြီးတရားအထုတ်ကြတရားထုတ်ရင်ခုအထုတ်နေတဲ့လောက်ရင်ကြီးမှုတွေရောက်တော့တာပဲမြတ်စွာဘုရားကြီးရင်ကြီးတဲ့ဂုဏ်နေနဲ့ဒီစေတပိုင်းအားဖြင့်တူသွားတာမနာကောင်းပါလေဓမ္မထာယာတတ္တဝါများကျွန်ုပ်တို့အားလည်း

သောဘဘဝကျွန်တော်တို့များအားထုတ်ကိုရာစေပြတော်မူသောတော်မြတ်စွာဘုရားသည်တန်တော်ရာဂစကားအလုရှားကင်းလျက်ငြိမ်သက်တော်မူငြိမ်သက်သိမ်မွေ့တော်မူပြီးသည်ဖြစ်၍သမထာယာတတ္တဝများကျွန်တော်တို့အားလည်းအလားတူစွာငြိမ်သက်သိမ်မွေ့ကြပါစေခြင်းကျိုးငါဓမ္မငြိမ်သက်စေရန်တရားမှန်ကိုတည်တည်

နှင်းမြုပ်၍အဝအောအဝနှင်းမြုပ်၍ဂါရတတ္တတိနှင်းမြုပ်ပြီးတတ္တရေဆင်းလာတဲ့ပုဂ္ဂိုလ်ကိုရေရင်တွေက နှင်းမြုပ်ပြီးတတ္တတဲ့သံတတိရှိလို့ကုနိုင်ရင်ကုမကုနိုင်ရင်နှင်းမြုပ်ပြီးတတ္တပဲဒေတာပဲရေရေမကုတာပဲနဲ့ဆင်းရင်ပြီးရဲ့ဒီကုရတဲ့ပုဂ္ဂိုလ်တွေတော့ချို့အကြောင်းမဲ့နေသေးသေးတာပဲအဲဒီလိုသတ္တဝါတွေနှင်းမြုပ်ပြီးသတ္တလို့သူဩဃရေရင်လို့ခေါ်တယ်အဲရေရင်နဲ့ဗမာလိုကရေရင်လို့ပြန်ရေရင်ဒီကြောင်းနေပါ

ဘဝဩဃကနှိမ့်မြုပ်တတ်တယ်နှိမ့်မြုပ်ပြီးတော့တတ်တာဒိဋ္ဌိဩဃတဲ့ဒိဋ္ဌိဩဃမှားတော့อยู่လေတဲ့ငြင်းကြပြကောင်းတယ်ဘုရားသာသနာတော်ကြီးသုံးကားနေတဲ့အခါလေးလောက်ပဲဒါလည်းသာသနာတွင်လောက်ပဲဒါလည်းသာသနာတွင်မှန်မှန်ကန်ကန်အယူရနေမှမဟုတ်လို့ရှင်ပြအလွဲကြီးကြောက်ကြနာကောင်းတယ်အဲဒီလူတွေလွဲတော့မတော်တာတွေလျှောက်လို့ကုသိုလ်မအကုသိုလ်မမသိအကုသိုလ်လည်းကုသိုလ်ချင်းကုသိုလ်လည်းအကုသိုလ်ချင်း အလွယ်ကြီးကြောက်လို့တော့အဲဒါကြီးကသံဃာမှာနင်းညွတ်ဖို့ရတယ်လေဒေဒီဩဃဒေဒီရင်ကနင်းညွတ်ပြီးတော့တတ်တာပဲဝိဇ္ဇာဩဃဆိုသစ္စာလေးပါမှန်တိုင်းမသိတာလေတဲ့ဒါကတော့အတ္တဝါတိုင်းနဲ့ဆိုင်နေပါလေဉာဏ်နာမို့ရင်ဝိဇ္ဇာဩဃကရှိနေတာပဲသူကြောင့်ဘဝတည်တည်ရှိပြီးပြရပါမှာဥရဏအသေးတဲ့ဒုက္ခတွေရောက်ရအဲဒီဩဃရည်ရင်ကြီး၄ခုကို ကျော်လွန်သွားရင်ဟိုဘက်ကဟိုဘက်ကဆိုတာနိဗ္ဗာန်ပဲအဲဒီနိဗ္ဗာန်ရောက်ကူးမြောက်ပြီးပြီတဲ့မြတ်စွာဘုရားသောဘဂဝါကျွန်ုပ်တို့မြတ်အာသာကိုရာစိတ္တမုန်တော်သူမြတ်စွာဘုရားသည်ဒိဏောဩဃလေးဗျာတန်မြာဤဘုမာကံရောက်နိဗ္ဗာန်ပေါအောင်ကူးမြောက်တော်မူပြီဖြစ်ရတနာယအတ္တဝအမြကျွန်ုပ်တို့အားလည်းလာဒုစွာကူးမြောက်နိုင်ကြပါစေခြင်းကြောင့်ငါဓမ္မကူးမြောက်နိုင်စေရန်တရားမှန်ကို ေတေတိကရုဏာရှိသောအပညာအားဖြင့်ဟောကြားတော်မူခဲ့ပါပေသတည်းပရိနိဗ္ဗုဒ္ဓသောဘဂဝါပရိနိဗ္ဗာန်ဓမ္မလေးသိတိသောဘဂဝါကျွန်တော်တို့မြတ်အာတာကိုဝေယစီပြတော်မူသောမြတ်စွာဘုရားသည်ပရိနိဗ္ဗုဒ္ဓကိလေသာပရိနိဗ္ဗုဒ္ဓ ကိလေသာခသိမ်းအလုံးစုံငြိမ်းတော်မူပြီဖြစ်၍ဘိဆိုတာအကျွမ်းမရှိနိဗ္ဗာန်ငြိမ်းအကျွမ်းမဲ့ငြိမ်းအကုန်လုံးငြိမ်းကိလေသာဆင်းရဲအကုန်ငြိမ်းတဲ့ပရိနိဗ္ဗာန်ပရိနိဗ္ဗုဒ္ဓကိလေသာခသိမ်းအလုံးစုံငြိမ်းတော်မူပြီဖြစ်၍ပရိနိဗ္ဗာန်ယသတ္တဝါများကျွန်တော်တို့အားလည်းလာတူစွာ

သကရောတိကရုံကရောတိမာနေတိဥစေတိဒီမြတ်စွာဘုရားကိုယ်သားနဲ့လေးပြုတယ်အဲဒီလိုမြတ်စွာဘုရားဟောတော့သစ္စာတရားကြီးကညူတာမလို့တော့ညိုးလာတာပေါ့လေပြည့်စုံတာမဟုတ်သေးဘူးဒီကမြတ်စွာဘုရားလျှောက်တယ်ကျွန်ုပ်တို့ကသူတော်ဘာကုံကိုခြေဖြက်လို့တဲ့သဘောရှိနေတာပါပဲတဲ့ စေသမားသဘောပေါ်တယ်လူများလူများကုန်တွေကိုခြေပြက်လို့လည်းသဘောရှိနေမရမေဝါဒနဲ့မရမေဝါဒုက္ခပါဒံဒီဆိုသူတော်ဘာကုန်နေချိုးကျင်တာဖြက်ကျင်တာသူတော်ဘာကုန်နေကိုဖြက်စည်းလို့တဲ့သဘောတွေဖြက်စည်းလို့တာနဲ့ပြည့်ရပြည့်ကြောင်းတွေပြောတယ်လုပ်တယ်အဲဒီဥစ္စာဒံဒီခေါ်တယ်ဘဂဝါဆိုတာကတော့ယုံရင်ကျမ်းသာ မဆောင်စည်းတာကျွန်တော်တို့ကမဆောင်စည်းတာပါပဲဆောင်စည်းမှုလိုနေတာပါမြတ်စွာဘုရားကိုအမှန်တရားအလေးနဲ့ပြုတိုက်တဲ့ပုဂ္ဂိုလ်ကိုအလေးနဲ့မပြုဘဲနဲ့ဝါလာချင်းပြန်ဆိုင်နေတယ်လို့ယူဆတာအမှန်ကိုမှားတာပဲတဲ့မြတ်စွာဘုရားမြတ်စွာဘုရားလာပြီးသူကဝါလာအနိုင်ရနိုင်တယ်ဆိုဝါလာလည်းတိုက်ထားဘူးအဲ့ဒါမှားတာပဲ လောကမှာမုံရင့်နေတဲ့အဆင်ကြီးကိုသွားပြီးတော့ဖိုးမယ်တိုက်မယ်ဆိုရင်အဲဒီဆင်ကြီးဘေးမှာလွတ်မယ်ဆိုလွတ်နိုင်တယ်ဒီနေ့ဆောင်လင်ရသေးတယ်ညစွာဘုရားလာတိုက်ရင်တော့မလွတ်နိုင်ပါဘူးတဲ့အဲဒီလိုဆိုဥပမာလေးအင်း ငွေစိုးကြီးငွေဟာကြီးမနာစိတ်ဓာတ်နဲ့ငွေကြီးကိုသွားပြီးတော့ထိုးမယ်တိုက်မယ်ဆိုလို့ရှိရင်ဖြင့်ငွေကြီးကတိုက်တယ်မှာပေါ့ဒါပေမဲ့လည်းလွတ်မယ်ဆိုလို့ရှိရင်အကြောင်းရှိတယ်တဲ့မြတ်စွာဘုရားလာပြီးတော့ဝါရတိုက်တို့ကတော့မလွတ်နိုင်ဘူးတဲ့မြတ်စွာဘုရားအမြဲတမ်းမင်းပြည့်ပြည့်စုံပါတယ်တဲ့မြတ်စွာဘုရားကြီးကျူးတယ်အမှန်ကတော့မြတ်စွာဘုရားကြီးကျူးတာမဟုတ်ဘူးသင်္သေးကတော့သူ့ကုံဆဲတာကိုသူက သူဟာဒီရင်ပုဂ္ဂိုလ်တွေဆိုရင်အကုန်လုံးနိုင်တယ်မြတ်စွာဘုရားအမှန်အထက်တန်းကြတယ်လို့အဲအမှန်တန်းကိုအလွန်ကဲအမြင့်မြတ်ဆုံးဖြစ်နေလို့သာသူရှုံးလာတာသူရှုံးနေလို့ရှုံးလာတာသူညံ့လို့ရှုံးတာမဟုတ်ဘူးဆိုတဲ့အနေပေါ်အောင်လို့ပြိဿတွေပေါ်အောင်လို့သူကဒါဒီစကားပြောတယ်ဟုတ်တော့ပြောပြီးသူကုန်းဆဲတာဟုတ်တယ်ရှုံးသွားတယ်ဘုံဘူးလဲရှုံးသွားတယ်ဒါပေမဲ့နောက်ဆုံးကဘုရားဆုံးသပင်တယ်တန်ခါတယ်နဲ့ဆုံးသပင်အဲ့ဒါဘုရားလက်ခံတော့ သူ့ကိုသမင်းဟုတ်တွေပို့နေတဲ့မင်းသားတွေကိုသူကကြောင်းကြဟေးမင်းတို့ငါဟောမြတ်စွာဘုရားနဲ့တန်ခါတွေပြင်ပြီးနေစဉ်ကကြာမင်းတို့မြတ်စွာဘုရားမင်းတို့မြတ်စွာဘုရားတတိတကာတွေပဲအသိဉာဏ်တွေဆုံးနေပါလိပို့ကြတဲ့ငါဆိုပြီးတော့မြတ်စွာဘုရားပြင်တယ်နောက်တည့်ကြတော့သူတတိတွေကမြတ်စွာဘုရားနဲ့တင်လျော်တွေဆုံးနေကြပြုပြီးတော့သူစီပို့သူကနေမြတ်စွာဘုရားဆုံးကဆုံးကပြီးတဲ့အခါကလည်းကြတော့ သူကဘယ်နဲ့ပြောတယ်ဆိုတော့နာပြားတဲ့ဒီဟောဒီဝိဇိမင်းသားတွေဝိသရိယဝိဇိမင်းသားတွေသူတို့ကောင်းမှုရှင်တွေပါပဲသူတို့ကောင်းမှုရှင်တွေသူတို့ကောင်းမှုတွေအကျိုးပေးပါစေဆိုရင်သာဆရာကကြောက်တော့မြတ်စွာဘုရားဒီသင်ခဲ့တော့ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်လှူရက် ပုဂ္ဂိုလ်များမှာရမယ်ကုသိုလ်အကျိုးကတော့အဲ့ဒီမင်းသားတွေရမယ်ငါကဲဆိုကိလေသာကင်းတဲ့ပုဂ္ဂိုလ်လူတဲ့သင်္ကားတော်ကိုအဲထူးခြားတဲ့ကုသိုလ်ကောင်းမှုရမယ်နတ်စွာဘုရားအဲဒီတော့အမိန့်ရှိပါတယ်ဆိုရင်တော့သူကတော့ကုသိုလ်ကောင်းမှုပြုရမလို့ဘူးဆိုတဲ့အနေနဲ့ ဟိုမင်းသားတွေကုသိုလ်ကောင်းမှုပါပဲတတိတော့ကောင်းမှုမဟုတ်ပါဘူးဆိုပြီးတော့ကြောင်လွဲတယ်တော့လောက်တာမြတ်စွာဘုရားမဟုတ်ဘူးတဲ့မင်းသားတွေကသင်တူတာတဲ့သင်တူတဲ့အတွက်သင်ဟာကိလေသာမကင်းတဲ့ပုဂ္ဂိုလ်တူတော့အဲ့ဒါလောက်ပဲကုသိုလ်ကြိုးရမှာတဲ့အဲသင်ကနေပြီးမှသင်ဟာတန်ဃာတွေနဲ့တကွာငါ့ကိုတူတော့အဲ့ဒါကိလေသာကင်းတဲ့ပုဂ္ဂိုလ်တွေတူတဲ့အတွက်ညဉ့်ညတဲ့ကြိုးတွေရမှာလို့မြတ်စွာဘုရားမိတ်ရှိအဲ့ဒါကပထမတုပ်ပြီးပါပြီနောက် ဒုတိယမဟာသစ္စကသုတ်ဆိုတာရှိတယ်နောက်တစ်ခါလည်းပဲသူမကျင်နာသေးလို့လာသေးတယ်အဲလာပြီးတော့သူနည်းနည်းပါးပါးဆက်စားဆရာကလာပြီးတော့သောရဏလေးရဲ့အဲဒီမှာတော့ဒီလိုရင်းပြီးပြီးမပါပါဘူးသိတဲ့အရင်ကြီးလာပါဘူးဆိုတော့အဲဒီမှာဆက်စားဆရာသူကသူ့အထင်ရှိတာတွေကိုပြပြအောင်လို့သူ့အထင်ကဘယ်လိုရှင်းနေလဲဆိုတော့ဆက်စားဆရာတတိတွေကတော့ သက်သက်သာသာလေးကျင့်နေတာပဲကိုပင်မအောင်မကျင့်ဘူးလို့ထင်နေလို့အဲဒါနဲ့ပင်မအောင်ဒုက္ခရစရိယာကျင့်နေကျင့်နေတဲ့အကြောင်းကြီးအထုပ်ပေါ်ကြီးမြတ်စွာဘုရားဟောပါတယ်ဟောပြီးတဲ့အခါမှာနောက်ဆုံးသူဘာမေးရတယ်ဆိုတော့မြတ်စွာဘုရားတဲ့နေ့ခါကာလမြန်ကျင့်ဆက်ဘူးပါလားတဲ့မေးရတယ်လို့ ဟိုຫນွေຫນွေဥခါကာလတွေမှာပူတဲ့အိုက်တဲ့ခါကာလတွေမှာနေခါကာလချင်းဆက်ပူပါတယ်ဒီဆက်ပူတာကိုအမှားရပါတယ်လို့ပြောတော့အဲ့ဒါကြာတယ်တချို့ကပြောကြတယ်ဒါတန်မောဟဝိဟာရတူကြီးတော့နေတယ်ပြောကြတယ်သူဖျားကိုစွတ်စွဲတယ်အဲ့ဒီလိုလုပ်သေးတာသူကအဲဒါတန်မောဟဝိဟာရမဟုတ်ဘူးတဲ့မြတ်စွာဘုရားရှင်းပြီးတော့ဟောတန်မောဟဝိဟာရဆိုမောဟနဲ့မဟုတ်ဘူးတဲ့ကကိုယ်ပင်မန်းလို့တဲ့ အဲကိုပင်မလို့သိတဲ့ကပဲဒီကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေတော့မမောဝိဟာရမောဟနဲ့တကွအိတ်နေတာဖြစ်နိုင်တယ်ကိလေသာကင်းနေပြီတဲ့ကိလေသာကင်းတဲ့အကြောင်းနဲ့မြတ်စွာဘုရားဟောပါတယ်။အာပြန်အဲဒီကိလေသာတွေအကုန်လုံးကင်းနေပြီတဲ့ဗမောဟတွေကင်းနေတော့အဲဒါဗမောဟဝိဟာရမဟုတ်ဘူးဆိုပြီးတော့သင်ပြီးတော့ဟောတယ်။အဲဒီလိုဟောတော့ဒါတော့သူတို့ကျင့်တတ်ပါပါတယ်။မြတ်စွာဘုရား နေတော့ထိပါထိပါပြီးတော့ဟောနေတာမခံရင်စရာလေးတွေနဲ့တို့တို့ပြီးတော့ဟောနေတာမြတ်စွာဘုရားမင်းနာအကျင့်ပြည့်ဘူးတဲ့ကြီးကြီးလင်းလင်းပဲတဲ့လို့တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်မျက်နာတွေညှို့နေသောစိတ်ချိုးနေပါသောသက်သာပြကြီးကြီးလင်းလင်းပဲအမှန်ပဲညှို့ကြကောင်းပါလေအမှန်ပဲအဲအမှန်မှာသမုဒ္ဒဂုဏ်နဲ့ပြည့်စုံပါပြီလေသာဒီချင်းသူချီးကျူးပြီးတော့သွားပါတယ်ညှို့မှုတွေကြတော့လည်းရသွားပါတယ်အဲဒီသုံးနှစ်တော့ဟောတဲ့အတွက်သူမှနာရပြီးတော့အကျိုးများလာတာကတော့ အဲဒီခါတော့မသင်ကြားဘူးနောက်ခါကာလမှာပြီးကိုကျွန်းသာသနာနှစ်ပေါင်း400ကျော်ကြာတော့ဘုရားကနေမင်းကြီးရဲ့ညီသာရိတမင်းမင်းကြီးလက်ခါမှာပေါ့အဲဒီခါမှာပြီးကိုကျွန်းဒက္ခိဏဝိဟာရခေါ်တဲ့ကျောင်းရဲ့ဆုံးခံရွာမှာအမရဲ့သားဖြစ်တယ်အမရဲ့သားဖြစ်ပြီးတော့ရဟန်းပြုနိုင်တဲ့အရွယ်ရောက်တဲ့ခါကလည်းကျသောနာဘဝင်ရဟန်းပြုအဲသူဆရာကသူဗုဒ္ဓရဟိတဆိုတဲ့နာမည်ပေးတာ အဲဘုရားရဏိတာသူဆရာသာဝေကျမ်းကနေသင်ကြားဖို့ရညွှန်ကြားလို့သာဝေကျမ်းကနေသင်တယ်သာဝေကျမ်းကနေတာမြောက်လို့ပါဠိတက္ကရာတွေကောင်းကောင်းတာမြောက်လို့သူကဟိုဘဝကညံကြီးတဲ့ပုဂ္ဂိုလ်ဒီဘဝကျတော့ညံကြီးဒီဝိပရိတတွေစာချလို့ဒီဒီဝိပရိတတွေများစွာရှိတဲ့ခါကျမှသူဆရာကြီးတွားပြီးကြောတယ်ဒီပရိဒီဝိပရိတတွေအများနဲ့တကွာတွားပြီးတော့ကြောတော့အင်းဆရာမထေကြီးက သူ့တတိတံဝေကရအောင်လို့တံမတွေကြီးကသူ့လှဲ့တော့မကြည့်ဘူးတဲ့ကြောပေးပြီးတော့နေသူ့လာပြီးတော့ကတော့လှဲ့တော့စကားလည်းမပြောအဲဒီတော့မှနောက်တည့်စောစောလာပြီးသူ့ဆရာကြီးကိုကြောက်တယ်ဆရာတော်ဗျာနေပြီးတော့သင်္ကြန်ညွှန်ကြားတဲ့အတိုင်းသာဝေကျမ်းကလည်းသင်ခဲ့ပါပြီဒီပရိသတ်တွေလည်းစာချလို့သာသနာပြုနေပါတယ်ဒီပရိဒီပရိသတ်တွေနဲ့သူကအခုလာပြီးတော့ ဆရာတော်ပြလာပြီးကြောတဲ့ခါကလာဆရာတော်ကမျက်နာတော်မှမလှည့်ဘူးတဲ့စကားလေးတစ်ခွန်းမှလည်းမပြောဘူးတဲ့တပည့်တော်ဘာအပြုရှိပါတော့မြာပြုရှိရင်လည်းမင်းရှိပါလို့ကြောက်တော့ဆရာတော်ကလည်းမပြောတော့ဘုရားတတိတာတဲ့သင်ကသာဝေကျမ်းကသင်လို့သာဝေကျမ်းကပို့ချရုံနဲ့သာသနာတော်မှာကိစ္စပြီးပြီလို့သင်ကအောင်းမိနေတာကိုတဲ့ မပြီးသေးဘူးတဲ့ဘာလို့အောင်လို့ဆရာဒီတရားအထုအောင်မယ်တရားအထုအောင်မယ်စိတ်တလပပဒစိရိယပပဒမဟုတ်စိရိယပပဒစိရိယပပဒခေါ်တဲ့တောင်သွားပြီစိရိယပပဒဆိုတာဒီကသာသနာပြုကြွသွားတဲ့အရှင်မိန်နာတို့သက်ဆင်းရဌာနတို့အဲစိရိယကုသိုလ်လိုက်တဲ့တောင်မှာစိရိယပပဒအဲစိရိယပပဒအခုတော့ ဒီကမဟိန္ဒလေးလို့ခေါ်ပါတယ်မဟိန္ဒလေးအင်္ဂလိပ်လိုရေးတော့မိဟိန္ဒလေးလို့ရေးတာဒါနဲ့သူ့လိုပဲရေးရတယ်သူကစားတယ်ကြီးလားမဟိန္ဒလေးအမှန်တော့ကတော့သူဒီဟိုသာနဲ့အဲဒီတောင်သွားပြီးတော့တရားထုတ်ရမယ်လို့ပြောတော့အဲဒီမှာသွားပြီးတရားထုတ်ပါတယ်တရားထုတ်လို့သူညာနာတွေ့ညာနာဖြစ်ပြီးတဲ့အခါမှာအဲဒီမှာတရားတွေလဲဟောတဲ့အခါဟောလို့ နေထိုင်တယ်သရာရိတမင်းကလည်းဒီညိုတို့ကိုဝယ်နေတယ်သရာရိတမင်းကတခါတော့သရာရိတမင်းကလည်းဥပုသ်ဆောင်နေရင်အဲဒီဘုရားရဟိတကာလဘုရားရဟိတခေါ်တယ်ကာလဘုရားရဟိတမထေရရဲ့အလုံကျွေးဦးစင်းလေးကိုဦးစင်းတစ်ပါးကိုပြောထားတယ်ဆရာတော်ယတနာမေတို့ဖြေတဲ့ခါဖြစ်စေတရားဟောတဲ့ခါဖြစ်စေ သူ့အကြောင်းကြပါဦးနားကျင်ပါလေလို့ပြောတော့သူကတရားဒီဆရာတော်ကြီးဟောတဲ့တရားကျေကျမ်းကမနာရဘူးနဲ့တူပါလေအဲဒါနဲ့ဒီနေ့တော့အခါမှာဗိနိမသူရင် ဆောင်းတဲ့မထေရဘာကကာလကာရာမသုတ်တံကအနည်းအိပဲကို မေးတယ်တဲ့သူတော်မကြတာနားမလဲတာကိုနားလဲအောင်တော့မေးတယ်မေးတော့အဲဒီကာလဗုဒ္ဓရဟိတဟောနာသစ္စကကြီးကဖြစ်လာတာပေါ့လေကာလဗုဒ္ဓရဟိတဒီဒီနေ့ ဓမ္မသဝနာနေ့ဓမ္မသဝနာနေ့တရားတရားဟောတဲ့နေ့တော့ပြောသူကတရားနာတဲ့နေ့တော့ပါဠိရသုံးတယ်တရားဝဲနေ့ပေါ့တရားဟောတဲ့နေ့မဟုတ်လားသူတို့ကလည်းဓမ္မသဝနာပါဠိတော်ကတရားနာတဲ့နေ့တရားဝဲကိုတရားနာတဲ့နေ့လို့သူကသုံးတယ်အဲတရားနာတဲ့နေ့မဟုတ်လားလာပြီလာွယ်ဥပုပ်နေ့တော့ရှိရနေ့တော့လာပြီလာွယ်လာပြီပြင်မလားလာွယ်ပြင်မလားတော့ရောတာပါဝင်မှာ အဲဒါဆိုလို့ရှိရင်အဲ့ဒီမှာတရားကျမ်းမှာတခါအဲ့ဒီတရားပဲဟောကြားစေတယ်ဆိုပြီးတော့အဲဒီမှာလူတတိတွေကိုတရားနေရာပြင်ခိုင်းတယ်တဲ့သိပင်ရင်းမှာတရားခုံလေးယူပြီးတော့ပြင်းအဲဒီကာလတိမ်မရုခေါ်တယ်တိမ်မရုဆိုတာကလည်းတဲပင်မှာပဲတဲပင်မဲပေါ်တယ်မဲနဲ့တော့တဲပင်တဲပင်အရင်မှာတဲပင်အောက်မှာပေါ့အဲတရားခုံပြင်ပြီးတော့ ကျင်းပုဂ္ဂိုလ်တွေလည်းပဲအဲဒီပါဝင်ရင်မှဒီလိုနာကြမှာပေါ့လေဒီကဓမ္မယုံနဲ့ပါလည်းမဟုတ်ပါဘူးသူကအဲအခုဘုန်းကြီးကသွားတော့ကဟိုကဒီဟိုကသူတို့ဤတဲ့ပုဂ္ဂိုလ်လိုက်ကြတယ်ခါလာဗုဒ္ဓရဲ့ဤတာတရားဟောတဲ့နေရာတဲ့အခုတော့ဘာမှမရှိပါဘူးอืมသစ်ပင်တော့ပဲဒီသစ်ပင်တွေတော့အဲဒီမှာရှိပါတယ်သစ်ပင်တွေတော်ကြီးပါပဲအဲကြောက်တုံးနေပါတယ်နဲ့ညီညင်းညွတ် ပြည့်မြတ်ပြည့်စုံမရှိပါဘူးသို့သော်အဲဒီမှာအဲဒီနေရာမှာကာလဗုဒ္ဓရဟိတကာလရမသုတ်တံဟောတဲ့နေရာဆိုပြီးဒီကမထေရီအမှားသားပြုတာအလိုက်ကြတော့အဲဒီပြုရကာလကာရမသုတ်တံကိုသူဟောတယ်တဲ့ဒီမှာညာတော့ယဟန်ပရိသတ်တွေများမှာပါပဲအဲလူပရိသတ်တွေကတော့ရှင်းတယ်လို့တော့ရှင်းမှာခဏမှားရတဲ့သူတွေကြီးယဟန်က သရာဒိဋ္ဌမင်းကြီးတွေသွားပြီးအကြောင်းကြားသရာဒိဋ္ဌမင်းကြီးကလာပြီးတော့တရားနာတယ်ပရိသတ်ဆောင်ကနေပြီးတော့ညတရမမညပုဂ္ဂိုလ်အနေနဲ့ပေါ့မင်းအနေနဲ့မဟုတ်ဘူးအမညပုဂ္ဂိုလ်အနေနဲ့အန္တရက်ပြီးတော့နားနေတယ်ဆိုတော့တရားဝကြီးဆုံးနေတယ်နားနေတယ်ဆိုတာဟောတော့อืมရရည်နဲ့ကာလကာရမသုတ်တံဆိုတာက ရားကုံတွေဟောထားတဲ့သုတ်ပါပဲဒီလောကလုံးကဒိဋ္ဌမြင်တဲ့အာယုလောကလုံးဆိုတော့တော်တွေအကုန်မလူရနာမြမာရောဘုံမတိစ္ဆန်တွေအကုန်လုံးမြင်တဲ့အာယုန်တွေကြားတဲ့အာယုန်တွေသုဒ္ဓဒိဋ္ဌသုဒ္ဓမုဒ္ဒဆိုတော့နာရတဲ့အာယုန်သာသိရတဲ့အာယုန်ဒုတိယတဲ့အာယုန်တွေဝိညာဒဆိုသီကုသနာကြံပြီးဒုတိယတဲ့အာယုန်တွေပတ္တတဲ့ အသိဉာဏ်နဲ့ရောက်ရတဲ့အာယုံနဲ့ပြီးဘူးတဲ့အာယုံနဲ့နုဝိသရိတာသိကုစဉ်းစားကြံစည်တာနဲ့လည်းမရောက်တော့မရောက်မသိရသေးတဲ့အာယုံတွေအဲအဲဒီလိုအာယုံရှိရတဲ့အကုန်လုံးဆိုရင်တွေ့ကြုတ်ကတော့သဘောကလုံးမှာသတ္တဝါတွေသိပြီးသားအာယုံတွေမသိရသေးတဲ့အာယုံတွေအဲဒီပြီးသားနဲ့မသိရတာဆိုရင်ဂုံတော့တာပါပဲအဲဒါကြီးအကုန်လုံးအဟံဇာနာမိငါသိတော်မူသည်ဒါဖြင့် စသည်မျိုးအလုံးစုံသောတရားသိတာဝန်ခံတာအာတဘာတွေသိရတဲ့အာယုံနဲ့မသိရတဲ့အာယုံဆိုကုန်းတာပေါ့ဘယ်ကျန်တော့မလဲသိတာနဲ့မသိတာနဲ့ခုရှိတာအဲဒီအာယုံတွေသင်္ချာရသိရတဲ့သင်္ချာသိပြီးတော့အဲဒီအာယုံနဲ့ဆက်ပြီးတော့ကံကြီးတွေ့တာမှုမရှိဘူးလို့ဟောကြတယ်အဲဒါကအဲဒါကတော့ကိလေသာ ကင်းတဲ့အာယုအဲကင်းတဲ့ဘုံအဆင့်နဲ့သီနာတော့ဘုံနည်းဒီလာကင်းဒီလေတာကင်းမှပဲဒီအာယုနဲ့စပြီးတော့မကြီးကမတွေ့တာမှာပြီးတော့အဲ့ဒီအာယုတွေမြင်ရလို့လည်းပဲမြင်ရတွေ့ရသိရလို့လည်းပဲอืมရှင်မရှင်ဆွဲလာခြင်းမရှိဘူးလို့ဟောကြအဲ့ဒါကဘုံရတဘုံနည်းဒီအာယုနဲ့စပြီးတကလည်းပြီးချင်းအကြောင်းပြုပြီးတော့သုံးတရား သင်မခြင်းဆွဲလာခြင်းဘာမှမရှိဘူးသဘောတရားမျှပဲဆိုတဲ့အနေအားဖြင့်ပြီးရသတုညတဘုံမီအဲဒီလိုပြီးပြီးတော့ကောင်းတဲ့အာယုံကောင်းတဲ့အာယုံတွေအကုန်လုံးကိုညီညီညီညရှိနေတယ်ဒါရီကုန်တယ်ပြည့်စုံတယ်ဒါရီဒါရီဆိုတာကိုမကောင်းတဲ့အာယုံလိုပဲဒီကောင်းတဲ့အာယုံလည်းအတူတူပဲဒီကောင်းတဲ့အာယုံမှလည်းကိုမကောင်းတဲ့အာယုံမှလည်းအတူတူပဲကောင်းတဲ့အာယုံဖြစ်လို့လည်းနှိမ့်သက်သာရမှုဝါမျက်မှုမရှိဘူးမကောင်းတဲ့အာယုံဖြစ်လို့လည်း စိတ်ဆုံးမှုနှလုံးမသာမှုအဲမရှိဘူးညီလူညီမျှပဲရှုနိုင်တယ်တဲ့ဒါကြီးကပုဂ္ဂိုလ်လည်းဒီတိုင်းပဲပုဂ္ဂိုလ်မုန်းရကောင်းတဲ့အာယုံဖြစ်ဖြစ်ဖြစ်ရကောင်းတဲ့အာမုန်းရကောင်းတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ရကောင်းတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ညီလူညီမျှပဲရှုနိုင်တယ်မိမိလူဝါရခဲ့ကြတာဟုတ်လားသားတော်ပဲဖြစ်ဖြစ်ဒီဝရခဲ့ဆိုတော့မြမနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ညီလူညီမျှပဲသနာတယ်ညီလူညီမျှပဲချမ်းသာသလိုသိကြည့်တယ် ဒါရီဂုံနဲ့ပြည့်စုံတော်မူရဲ့ဆိုတယ်ဟောတာအဲဒီဂုံတွေကိုကာလဗုဒ္ဓရဲ့ဂိတာမထေရအကျေချက်ပြီးဟောတာကိုအဲချက်ဟောမယ်ဆိုမောကြတယ်အများကြီးလားအဲဒါတွေဟောတာနားနေတယ်တရားပြီးဆုံးတဲ့အခါမှာဒါရီခေါ်တော့မှအဲဒီမှာမင်းကြီးလာပဲတရားနာမှပြီးတော့သာရိသမင်းကြီးဘယ်ခင်လာနာနေလဲသင်္တရားတရားစကားကသူတို့တရားစကားရောဘုရားဂါထာခေါ်တာရှိတာကိုအခု ဓမ္မာဓိကတွေလည်းပဲရှိရမနာမဂါထာလေးပဲယူတတ်ပါလေခြေကံဂါထာလေးတွေအဲဒီဂါထာလေးယူကြရပြီးတော့ရောက်နေတာဟွန်းမင်းကြီးဒီလောက်တော့ကြာကြီးတရားနာနိုင်ပါပြီရပြီတော့ဒီလောက်ကြာကြီးနာနေအရှင်ပြားအာမခဲရင်ဘူးနဲ့ဒီလိုတော့တရားနာနေတာကတော့ရှင်ပြားဟောတဲ့တရားတွေတလုံးတစ်ပါးရမှလွတ်သွားတာမရှိဘူးတဲ့ဒါတွေဒီဒီလိုကရိုးရိုးတွေပဲနားနေတာပဲတဲ့ကဲ၍ သင်္ကြန်ရတဲ့တရားတစ်လုံးတစ်ပါးကလို့ဆိုတာရှိခဲ့လို့ရှိရင်ဒီအချင်းတစ်ချင်းလုံးအဲနင်းတန်းထောက်တဲ့အရာလေးမျှအကွက်ကလေးမျှတော့တောင်မှအဆုံးမရတဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့ဆိုပြီးကြီးအောင်ကြရည်လေဆိုတာပဲလို့သာဒီအမင်းကြီးတဲ့ဒီနေ့ရှိတာဘူးလားသူကြည့်မှုရလည်းမပြောသူကြည့်ပြီးတော့ပြောလို့ပြောရတယ်ဆိုတော့ပြောပြီးတော့ မြတ်စွာဘုရားကုံနေသူက60မြတ်စွာဘုရားကုံတော်ရာပြတဲ့သင်္ကြန်ကဏိနာကဏိနာခေါ်တဲ့တရားတွေမှာကိုအများကြီးပဲပုံမလားပြရတယ်ဘယ်ကုံလေးမှာတော့နဲ့ကိုဟောတာကနည်းနည်းရှိတာမဟောတာတွေကကြားနေသေးတယ်ဥပမာလည်းပြပါဦးပြဆိုတော့ဥပမာ၃ခုရတယ်ဆိုတော့ဥပမာတစ်ခုကကရိတသဟတာကရိတဆိုတာပဲပဲတစ်ထောင်ရှိတဲ့လေခွင်းကြီးတွေမှာသဘာဝတွေစိုက်တာ ပဲဆိုတော့တကယ်ဆိုတာလေးအမနာရှိတယ်လေးအမနာမျိုးကျဲတဲ့လောက်တဲ့ဟာဒါအမနာမှာဆယ်ရည်ရှိတယ်ဆိုတော့ဆယ်ရည်ရင်းပေါ်တယ်ဆယ်ရည်ရင်းကျဲဆယ်ရည်ရင်းကျဲလွန်မြေခွဲတစ်ခုကိုသူကတကယ်လို့ခေါ်ပါတယ်သူဧကနဲ့ဆိုရင်ကိုယ်ဧကတော့ရှိမယ်နဲ့တူပါတယ်အဲတေဧကဆိုလို့ရှိရင်တော့အခုအတိုင်းရှိနေတဲ့ပြာကပိန်နေရသတူရန်ကိုရာနာပိန်နေရရှိတဲ့ ဒီကွဲတစ်ခုကိုဒီကားခေါ်တာအဲဒီလိုဧကပေါင်း9ဧကလောက်ကိုอืมတကယ်အဲဒီလိုပယ်ပေါင်းတထောင်ဆိုတော့ဧကပေါင်း9000လို့ရှိရမှာမဟုတ်လားအဲဒီလိုကြည့်ကြီးကြီးပါပဲနေပြီးတစ်ဆုံးရှိမှာပေါ့အဲဒီလိုပဲထုံးတာသွားပင်နေစိုက်တာအပြီးအကုန်လုံးအဲကောင်းမှုသွားတွေပြီးနေနှမ်းနေအဲဒီကသဘာဒနာယူပြီးတော့တဲ့ဒီသဘာဒနာနဲ့ လက်သွင်းထဲမှာကြားနေတဲ့စကားတွေနဲ့ဘယ်ဟာများတော့အာရှင်ပြသဘာဒနာနဲ့နဲတာဟိုဟာရင်းများတယ်အဲ့ဒါလိုပဲငါဟောတာကဒီသဘာဒနာလောက်ရှိသေးကျန်တာတွေအများကြီးရှိသေးတယ်နောက်တစ်ခုလည်းမပေးပါဘူးခင်ဗျာဆိုတာနောက်တစ်ခုမပေးရဘူးစာလေးတွေကောင်းနေမှာအဲမိုးပေါ်မှာတက်ပြီးတော့ပြန်ပွားနေတဲ့စာလေးတွေရှိတယ်ပြန်သွားလို့လည်းသူကခေါ်ကြပါတယ်စာလေးတွေအဲဒီစာလေးတွေရတယ်ငယ်မလားငယ်ငယ်လေးပဲအဲဒီစာလေးတွေအတောင်ခတ်တဲ့ နေရာအဲအရာမဟုတ်သေးဘူးဒုတိယဒုတိယခုနမြင့်နေပြောဒင်းကမြင့်ဒင်းကမြင့်ထဲမှာတဲ့အကလေးအကလေးကိုစိုက်ထားပါတဲ့ဒင်းကမြင့်ကြီးဒီကြောင်းထဲမှာဒင်းကမြင့်ကြီးဒီကြောင်းထဲအကလေးစိုက်ထားတော့အမှားဟုတ်တယ်အချိတွင်တဲ့အန္တဘာဘောကလေးရှိတာပေါ့လေအဲဒီအန္တဘာဘောကလေးယူစည်းမှာပေါ့ပြင်မကလေးယူစည်းတယ် အဲဒီအာနမဘောတွေကစီးတဲ့ရင်နဲ့အပြင်ဘက်ကစီးတဲ့ရင်ဘယ်အများတော့အာအာနမဘောတွေကနဲတာပေါ့ဗျာအဲ့ဒါလိုပဲငါဟောတာနည်းနည်းလေးရှိတယ်ပြင်ကဟာတွေများတယ်လို့အုံးမှာငါခုပဲပြင်ကဆိုပြီးဟိုမှာရှိတဲ့ညင်ညင်ကြီးတစ်ခုပါပဲနောက်တစ်ခုကခုနကစာလေးကောင်းကင်မှာပြန်သွားပြီးတော့နေတဲ့စာလေးအဲဒီစာလေးရှိတယ်အဲဒီစာလေးအတောင်ခတ်တဲ့ ကောင်းငင်အရာနဲ့အတောင်မခမ်းအတောင်အတောင်မရောက်တဲ့ကောင်းငင်အရာဘယ်ဟာများတယ်လဲဟာစာလေးပြန်တာနည်းနည်းလေးကြားတယ်ကောင်းငင်ကတော့အများကြီးပဲအဲလိုပဲငါဟောတာကစာလေးပြန်တယ်အတောင်ခတ်တဲ့ကွက်လာကွက်ကလေးတော့ရှိပါတယ်တဲ့မဟောရတဲ့အဲစာလေးအတောင်မခမ်းနိုင်တဲ့မရောက်နိုင်တဲ့အနန္တကောင်းငင်ကြီးလိုပါပဲမြတ်စွာဘုရားဘုန်းတော်ရဲ့အနန္တသုံးနိုင်ဘူးလို့ဟောတော့မင်းကြီးကသဘောကျဟုတ်ပါဗျာတဲ့ မြတ်စွာဘုရားအနန္တဂုဏ်တွေအနန္တဖြစ်တဲ့ကောင်းငင်တဲ့ဥပမာပေးမှာပဲပြည့်စုံဆုံးဖြစ်ပါဗျာတဲ့ဒီသဘောကြတယ်ဆိုပြီးတော့သူကဒီကိုကျွန်းမင်းသိစိန်တွေတောင်မှသူကလှူတာပဲလူတော့ကိုအဲဒီဘာလာဘုရားရဟိတမတိကတို့ရဟန်းတော်များတိုင်းကြီးတော်ဘာလို့ဆိုမအားဘူးအဲဒီမင်းကြီးတရားသဖြင့်လည်း ဒီမှာအုပ်ချုပ်ဆောင်ကြပါလို့မိတ်ပေးပြီးတော့ပြန်အားလိုက်တယ်တဲ့ဒီမှာထုတ်ပတ်တူပါတယ်ဒါတော့သစ္စာကကြီးဟာဘုရားလို့တဲ့တုန်းကဘုရားနဲ့သူဆန်းကျင်မဲ့တွေလုံးနေပြီမဲ့လို့အဲဒီသုံးတဲ့ပုဂ္ဂိုလ်နာပြီးတော့ဝါသနာပါရမီဖြစ်ပြီးတော့ဘာဝနာမြတ်စွာဘုရားပြိဋိမဆာပြီးတဲ့နောက်နှစ်400ကျော်လောက်မှာသာသနာပဝင်ရဟန်းပြုပြီးရဟန္တာဖြစ်တော်တဲ့တရားတဲ့ပုဂ္ဂိုလ်ကြီးသာသနာပြုပုဂ္ဂိုလ်ကြီးလည်းဖြစ်သွားတယ်အဲဒါဟာ သူစက်ကပုံနဲ့စပ်ပြီးတော့မသားရရာတွေစုံပါပြီစုံတော့ဒီကသိညာတွေလည်းလောက်ပြီးမှမသိအရင်လိုက်ဖြစ်သွားပြီးလုံးလိုက်ပွဲလည်းဖြစ်သွားယနေ့ခု၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သော ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝစ္စကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ် သရှိတော်ဒီကောင်းမှုပေါင်းဤဘုရားကကိုမိခါတော်မှာစ၍လုံးစုံသောအတ္တဝါပေါင်းတို့အားညပေးဝေပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှဖျားဆန္ဒကြပါစေ တိပါရဟောသတိဌာနာ ဘောစရာအတ္တဒီပါရတောဟောတာတတိပဒနာဘောစရာဘုဇင်ငေတတ္တဘာဝိတဝါဒုက္ခပန္တံဂရိတထာဒီလိုတော့ရမီေရီပဒာမှာမြတ်စွာဘုရားနောက်ဆုံးဒီဘုံယုံနေရာချင်းဟောထားတဲ့ဟောဝါဒကထာပဲ တော်ထိုးသောကာမဝိမု ക്ത ဖြစ်လင်အမြဲတမ်းချမ်းသာရဖြစ်သောနိဗ္ဗာန်သို့ရောက်လျက်ဂတိ၅ပါးမှာကင်းလွန်နိုင်ခြင်းဒီဟုသောအကြောင်းကြောင့်ရှင်နာသမ္မာဝိမု ക്ത ဖြစ်ရင်တဲ့သမ္မာဝိမု ക്ത မေဇိမာပရိပရာအကျဉ်းလားသင်တိုင်းကျင့်လို့ ပဒနာဉာဏ်နဲ့အစဉ်တိုင်းရှိမှပြီးဝိပဒနာဉာဏ်နဲ့တိုင်းတက်ပြီးတော့အရိယာမဉာဏ်၄ပါးဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ကိလေသာမှလွတ်မြောက်သွားသမ္မာဝိမု ക്ത အရဟတကိုစိတ်ဖြင့်ကိလေသာမှလွတ်မြောက်ပြီးတော့သွားတာကသမ္မာဝိမု ക്ത အမှန်တိုင်းလွတ်မြောက်တာပဲအဲဒီတော့အမှန်တိုင်းလွတ်မြောက်သွားတဲ့ပုဂ္ဂိုလ်ကယဟနာဖြစ်တယ် အဲဒီညာနာပုဂ္ဂိုလ်မှာပစ္စုပန်ဖြစ်တဲ့ယုံနာခန္ဓာတွေချိန်တန်လို့သုဆုံးသွားတဲ့အခါကာလမှာဘဝတဲ့ယုံနာခန္ဓာတွေပြေးလည်းမပြေးဘူးမြဲတမ်းချမ်းသာသွားတယ်တဲ့ဆင်းရဲခါတိကိုငြိမ့်တော့အဒီ၅ပါးမှလွတ်သွားတယ် အဲဒီလိုဖြစ်သောကြောင့်ကာမဝိမု ക്ത ဖြစ်လေအဲဒီလိုမြေရာချမ်းသာခြင်းကတိ၅ပါးမှာလွတ်ခြင်းတွေအကျိုးကိုရနိုင်သောကြောင့်ကာမဝိမု ക്ത ဖြစ်အောင်အထုခုရလိုရတဲ့အဓိပ္ပာယ်ကိုပြောပါတယ်ဒါတော့ထိုသောကာမဝိမု ക്ത ဖြစ်ပင်အမြဲတမ်းချမ်းသာရာဖြစ်သောနိဗ္ဗာန်သို့ရောက်လျက်ဂတိ၅ပါးမှာကင်းလွတ်နိုင်ခြင်းဒီလိုသောအကြောင်းကြောင့် သုံးမေသင်จิตသားจิตသမီးတို့သည်သတိဌာနာဘောဇရာသိဋ္ဌာတရား၄ပါးလျင်จิตသားရရှိကုန်သည်ဖြစ်၍အတ္တဒီပါမိမိကိုယ်လင်မိယာကံကျွန်းသဖွယ်အာကိုရာပြုကြကုန်သည်ဖြစ်၍အတ္တဒီပါမိမိကိုယ်လင် မိယာကိုင်းကျွန်းရှိကြကုန်သည်ဟောတာဖြစ်ကြပါကုန်လောအတ္တဒီပါအဲဒါမိမိကိုအားကိုးရမယ်တဲ့အတ္တဒီပါမိမိကိုအားကိုးရမိမိကိုဆိုတာလည်းပဲကိုယ်ထဲမှာပါဝင်တဲ့တရားအဲဒီကိုယ်ထဲပါဝင်တဲ့တရားတွေကလည်းအကုန်လုံးအားကိုးရတာတွေတော့မဟုတ်ဘူးဒီတရားတွေအကုန်လုံးအားမကိုးရအောင်ဒီတရားတွေဘာမှအားမကိုးရအောင် ယုတ်တရားတွေဘယ်လိုကောင်းအောင်ပြုပြင်နေပေမဲ့လို့ဒီနေ့ကျရင်ယုတ်တရားတွေဟာဥမင်းရင်ရောပြည့်စည်ပြီးတော့သွားတာပဲဥမင်းအောင်တော့မတတ်နိုင်ဘူးငငယ်ရဲ့နုနုပြေဘဝအတိုင်းကြီးနေအောင်လို့ဘာမှမလုပ်နိုင်ဘူးကြမ်းမှာလည်းဖြစ်တာပဲအဲလိုသင်ရောတဲ့သေးဝါးတွေနဲ့ပြုပြင်နေပေမဲ့လည်းဒီနေ့ကျမှကြမ်းမှာလည်းဖြစ်တာဒီနေ့ကျရင် nariyararre amụbụya reari aroiaritụraara amụbụ aụa amakro uro arụaro na ogụro ကုသိုလ်၄မျိုးအားကိုးရတာတွေပါပဲကာမကုသိုလ်လည်းထိုက်လျောက် အားကိုးရပါတယ်ကာမကုသိုလ်လည်းနိဗ္ဗာန်မရောက်သေးခင်ဆိုလို့ရှိရင်ကာမကုသိုလ်ကပေါင်းကျိုးတွေပေးနေတာပဲဒါနကုသိုလ်တွေပေါင်းကျိုးပေးတယ်သီလကုသိုလ်တွေပေါင်းကျိုးပေးတယ်ဘာဝနာကုသိုလ်တွေလည်းပေါင်းကျိုးပေးတယ်ဒီကုလို့သတင်းနဲ့ကုသိုလ်သတင်းသီလဆောက်တည်တဲ့ ကုဘုတ်သီလကုသိုလ်အကောင်ညိုပေးတာပဲဒီကောင်းမှုကြောင့်လူဘဝနာဘဝတွေကောင်းစားချမ်းသာပြီးတော့သွားတယ်။ဒါကြောင့်သူကနိဗ္ဗာန်မရောက်သေးခင်လားသူအာဟုရရပါ။အင်းဒါပေမဲ့လို့ဒီမှာတော့လောကုတ္တကုသိုလ်ကအရေးကြီး။လောကုတ္တရာကုသိုလ်ရအောင်လို့ဝိပဿနာဘာဝနာကုသိုလ်တွေအာဟုရအတ္တဒီပါ။ မိမိကိုယ်တွင်အာဟုရရှိတယ်ဆိုမိမိတဏ္ဍာမှာပွားများအပ်တဲ့သစ္စေအပ်တဲ့ဒါနသီလဘာဝနာသူအပြင်ဝိပဿနာဘာဝနာကုသိုလ်တွေအာဟုရမယ်ဆိုလိုပါဒါကြောင့်တတိဒါနာခောစရာတတိဒါတရား၄ပါးလင်ကျင့်စားရရှိကုန်၏ဖြစ်၍မိမိကိုအာဟုဆိုပြီးကြံတရား၄ပါးကျင့်စားမှာ ကာယ ानु ပါဒနာတတိပဌာဝေဒနာ ानु ပါဒနာတတိပဌာစိတ် ानु ပါဒနာတတိပဌာဓမ္မ ानु ပါဒနာတတိပဌာအဲဒီတတိပဌာ၄ပါးကျက်စားရမယ်ပဂရိပုဂ္ဂိုလ်တွေကဘယ်မှာကျက်စားနေဆိုနိဝရဏ၅ပါးအာယုန်တွေကျက်စားနေတယ်နိဝရဏ၅ပါးအာယုန်ကာမဂုဏ်အာယုန်တွေကျက်စားနေတယ်ကာမိသန္တာကာမဂုဏ်အာယုန်တွေပဲ စိတ်ကူးဝင်စားနေရတာများတယ်အဲ့ဒီရောက်နေတာပါပဲတရားလက်လွတ်ပြီးတော့နေတဲ့ပုဂ္ဂိုလ်ဆိုရင်မြဲတမ်းလိုပါပဲအဲ့ဒီကာမအယုံတွေရောက်တရားနှလုံးသွင်းနေတဲ့ပုဂ္ဂိုလ်တော့တရားနှလုံးသွင်းတဲ့အချိန်ကြီးအဲ့ဒီကလူတွေတော်တွေအဲကာမအယုံတွေအာမီခြင်းအစင်မပြေတဲ့အကြောင်းအရာကိစ္စနဲ့တွေ့ဆုံတဲ့အခါကာလကြဗျာပါဒဒေါသဖြစ်ပြန်တာပဲဒီလိုကြံနေတွေ့တော့ဒီလိုဒေါသဖြစ် သီနာမိတ်တာတဲ့ထိုင်နိုင်တယ်တဲ့ကုလိုကောင်းမှုတွေပြုလို့ရပြင်းရတဲ့သဘောပါပဲဥဒိစ္စစိတ်ကြံလွင်တယ်ပုဂ္ဂုစ္စစိတ်ကူပါနဲ့ဒီစိတ်ကိစ္စကဘုရားတရားသံဃာနဲ့စပြီးတကလားယုံမှားတွေဖြစ်တယ်အဲဒါတွေကနိဝရဏတရား၅ပါးအဲဒီမှာပဲသတ္တဝါရဲ့ကျက်စားတာများတယ် တရားလက်လို့ပုဂ္ဂိုလ်တွေဆိုရင်အဲဒီမှာပဲကျက်စားနေတာလည်းနေရောညရောနိုးနေတဲ့အခါဆိုလို့ချင်းယောရဏ၅ပါးကျက်စားအဲဒီလိုကျက်စားနေလို့ရှိရင်တော့မိမိကိုအားကိုးရမရောက်ဘူးအဲနိဝရဏ၅ပါးကိုပယ်ပြီးတော့သတိဓာန်တရား၄ပါးမှာကျက်စားရမယ်ကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းမှားရပြီးတော့သိနေရမယ်ကောင်းဆုံးဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းမှားရပြီးတော့သိနေရမယ် စိတ်ကူးအကြံသိတယ်ဒီတိုင်းဒီတိုင်းမှတ်ရပြီးတော့သိနေရမယ်။ဘာမှသဘောတရားတွေဒီတိုင်းဒီတိုင်းမှတ်ရပြီးတော့သိနေရမယ်။ဒါပါပဲ။ပုံမာပြီးတော့ဆိုလို့ရှိရင်ကိုမူရနဲ့စိတ်မူရနဲ့သူ့ဆိုရင်ကိုကုန်းနေတာပါပဲ။ဝေဒနာကလည်းစိတ်မူရတွေကကျွန်းဝင်တယ်။သဘောတရားကတော့ပုံမူရနဲ့စိတ်မူရနဲ့ကိုရကကျွန်းဝင်နေတာပါပဲ။အဲတော့ကိုမူရဖြစ်တိုင်းဖြစ်တိုင်းစိတ်မူရဖြစ်တိုင်းဖြစ်တိုင်းရှိနေတယ်ဆိုရင်ကိုယ်ရင်းတရားတွေဟာ ကုန်းနေတာပါပဲသို့တော်လည်းဝေဒနာကထူးကြတော့အပြီးတော့ဟောတာအဲရဘုံမူရဖြစ်တဲ့တည်းမှားရနေကာနုပါဒနေပฏิပဌာမှာကျက်စားနေတာဝေဒနာတွေဖြစ်တဲ့တည်းမှားရနေဝေဒနာနုပါဒနာပฏิပဌာမှာကျက်စားနေဒီကုတွေဖြစ်တဲ့တည်းအမှားရနေလို့ရှိရင်သိတ္တနုပါဒနာပฏิပဌာဒီကုလည်းသိနေရှိရတော့အဲလိုရှင်းမှလည်းဖြစ်ပြီးသိနေ သဘောတရားတွေသဘောတရားသာမန်သဘောတရားတွေအနေနဲ့သင်ကြားလာလို့ရှိရင်အဲဒီသဘောတရားတွေတဲ့ဒီတဲ့မြင်ကမြကြားကမြတဲ့သဘောတွေပြီးတော့လောဘတို့ဒေါသတို့မောဟတို့ဒီလိုတရားတွေဒါသာမန်သဘောတရားတွေပါအဲဒါတွေစိတ်တိုင်းစိတ်တိုင်းမှားရတယ်လို့ရှိရင်သတိဓာတရား၄ပါးမှာ ကျက်စားရရှိနေတာပဲသီလ၄ပါးထဲမှာပဲကျက်စားနေရမယ်နွားတွေပါလေညမှာနွားစကြက်ဆိုရှိတယ်တချို့ရမှာတော့အကန့်အသတ်မရှိပါဘူးနွားတွေသွားကျင်ရသွားရဘာမှစိုက်ပြိုးထားတဲ့လေတို့ရာတို့အဆင်းမရှိတဲ့နေရာတော့နွားတွေလွတ်လွတ်လပ်လပ်သွားကျင်သွားမယ် လေရိယာတွေစိုက်ပြိုးထားတဲ့နေရာမှာတော့လေရိမစိုက်ပြိုးတဲ့နေရာလေးတွေနဲ့နွားတွေကျက်စားရကြက်ပဲအဲဒီထဲမှာပဲနွားတွေကျက်စားရတယ်ကိုယ်လည်းသွားပြီးကျက်စားလို့ရှိရင်အဲနွားပိုင်ခြင်းကိုရာကင်းလေကင်းပိုင်ခြင်းတွေကနေပြီးတော့ဒီရာဆွဲလို့ရှိရင်ဒါအကျိုးမဲ့ပြည့်နိုင်တယ်အဲကြောင့် နွားနွားပြည့်ထဲမှာပဲကျစားအဲ့ဒါလိုပဲသူစိတ်ကလည်းပဲသတိဉာဏ်တရား၄ပါးမှာပဲကျစားရမယ်သတိဉာဏ်တရား၄ပါးအတုဖြစ်တဲ့និဝရဏတွေသွားပြီးတော့မကျစားနဲ့သတိဉာဏ်တရား၄ပါးကျစားနေလို့ရှိရင်မိမိကိုအားကိုးတာပါပဲသတိဉာဏ်တရား၄ပါးကိုမရှိပဲတရားနှလုံးသွင်းခြင်းမရှိပဲလွတ်နေတဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်ကိုအားကိုးရမရောက်ဘူးသောထိုသော

ပရိဒံ၄ပါးလည်းကျက်စားရရှိသည်ဖြစ်၍မိမိကိုယ်ကိုအားကိုးရာပြု၍နေကြသည်ရှိသောသတ္တဘုဇင်ငယ်ဘုဇင်ခုနှစ်ပါးတရားတို့ကိုဘာဝိတဝါပွားစေကုန်၍ပရိဒံတရား၄ပါးရှိမှနေဘုဇင်ခုနှစ်ပါးအလိုလိုကြီးနေတာပါပဲမတိုင်းမတိုင်းမှားရတဲ့တတိဥဒ္ဒံတတိဆိုတာကာမတတိ မဲ့ခင်လည်းမြည်တယ်တတိတံဘုဇင်လည်းခေါ်ရတယ်အတူတူပါပဲအဲတတိပဌာနဲ့တတိတံဘုဇင်နဲ့ဆိုအတူတူပဲမာယာအောင်တော့ကြောင်းကြဆိုင်ပေးနေတာကသမာဝါယာမအဲဒါကလည်းပဲဝိရိယတံဘုဇင်နဲ့လို့မတိုင်းမတိုင်းမမိတဲ့အာယုံကိုယုတ်တရားနံတရားအဖြစ်အပျက်သဘောတရားတွေအမှန်တိုင်းသိတာက

ကိုယ်အေးချမ်းခြင်းစိတ်အေးချမ်းခြင်းဖြစ်တယ်ကိုယ်စိတ်ထဲမှာငြိမ့်ဘူပါနေငြိမ့်နေပါတာရိလာမွေးတယ်သူမိရဲ့အာယုံမှာစိတ်ကလေးကြီးနေတာကဗမာရိတံဝစဉ်အထူးကြောင့်ကြောင့်ဆက်ရပဲနဲ့မာတိလေးဖြစ်နေတာဥပိ္ပခတံဝစဉ်ဒါသတိဉာဏ်တရားလေးပါရှုမှတ်နေလို့ရှိရင်ဘုဇင်ကဘာကသူ့လိုလိုပါဝင်လာဒါကြောင့် ဧဝံဤသို့ပရိသန္တရား၄ပါးလည်းကျစားရှိသည်ဖြစ်၍မိမိကိုယ်လင်အာကိုရာပြု၍နေကြသည်ရှိတော်သတ္တဘုဇင်ငယ်ဘုဇင်ခုနပါတရားတော်ကိုဘာဝိတ္တဝါပွားစေကြကုန်၍ဘုဇင်ခုနပါတွေသူမလို့ရတော့အမှန်တိုင်းမှလည်းဘုဇင်ခုနပါတွေပြည့်နေတာပဲဘုဇင်ခုနပါတွေပွားပြီးတော့ညစ်တာတော့ ဒုက္ခတန်တံဒုက္ခဤဆုံးရပြသောအရဟတဘုကိုပြိပ္ပထာပြုနိုင်ကြပေကုန်တံအစဉ်ရဤဆုံးရအရဟတဘုအရဟတဘုကြမှာဆင်းရဲဆုံးအဲ့ဒီမြောက်သိရင်လည်းမဆုံးနိုင်ဘူးသောတာပတိမေဖို့လဲအာဟုရရတာမလို့ဆိုရလို့ဆိုဒုက္ခမဆုံးနိုင်ဘူးနောက်ဘဝတွေခုနဘဝဖြစ်နိုင်နေတာအရဟံမေဖို့လဲအဲ အာကိုရရတာမလို့တော့ရတာမလို့သူကဘဝဖြစ်နေနေတာအနာကလည်းဖြစ်နေနေတာအရာတကူရောက်တော့မှဘဝဆင်းရဲတွေဖြစ်နိုင်ဘူးနောက်ဆုံးသူဒီစိတ်ဝိနေပါသူဒီထုတ်သွားတာနဲ့ဝါစီယုံနာနဲ့အကုန်လုံးငြိမ်းသွားတယ်တဲ့အများအားငြိမ်းသွားတယ်ဒါဒုက္ခကြီးအဆုံးပဲဆင်းရဲအဆုံးပဲလူနိုင်နေတာဆိုပြီးတော့ဆရာတော်ကဒီကုန်းယုံနေတဲ့ဩဝါဒပေးထားပါတယ်အခု သတိကံတရားဝါမြန်အားထုတ်နေတဲ့ပုဂ္ဂိုလ်တွေနဲ့တော့အကြတိုက်နေတာပါပဲအားထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်ဒီတရားဟောဝေရတာဟောခဲ့ခဲ့ဖြစ်နေသူကအားထုတ်ပဲဖြစ်နေတာဘုရားအားကိုးရအောင်ပြောပြသတိကံတရားဝါမြန်အားထုတ်နေတဲ့ပုဂ္ဂိုလ်တွေတော့မိမိတို့ပွားများအားထုတ်နေတယ်ဆိုတော့နမောတာပြကောင်းတာဘောဘုရားလည်းဒီလိုကာလတုန်းကမြတ်စွာဘုရားကဖြစ်စေရှင်သာရိပုတ္တရာရှင်မောဂလန်တို့ဉာဏနာတို့ကဖြစ်စေ တရားထုတ်တဲ့ပုဂ္ဂိုလ်ရဲ့ဂုဏ်တွေကိုပေါ်ပြဘောဓဘာယိဂုဏ်အနာဂါယိဂုဏ်တွေပေါ်ပြဟောဟောတဲ့ခါကာလကျတော့တရားနာနေတဲ့ပုဂ္ဂိုလ်ကသူကသောတာပန်အနာဂါနေဖြစ်နေတာဟောဖြစ်နေတော့အဲ့ဒီဟောတဲ့တရားတွေကသူတို့မှပြည့်စုံနေတဲ့အကြောင်းခံရတယ်ပြည့်စုံနေတဲ့ပုဂ္ဂိုလ်မှာတော့ဟောတဲ့တရားနဲ့ကိုက်နေတာကုသနာပြည့်စုံမပြည့်စုံနေရင်မကိုက်အဲ့တော့ခုဒီမှာတတိယတရားတွေ ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ကတော့ခုအရာလေးဒူလေးပါပဲဘာမှမရှိပါဘူးအတ္တရိပါရတော်ဟောတာပฏิပဒါနာဘောဇရာဝဇင်ေတတာဘာဝေတဝဒုက္ခတဏံဂရိတတာဘိက္ခုေစိတ္တစိသမီးတို့သုံးမေသင်တို့သည်တော်ထိုးသောသာမဝိမုဒ္ဒါဖြစ်လင်အမြဲတမ်း သမာယာနိဗ္ဗာန်သို့ရောက်လျက်ဂတိ၅ပါးမှာကျုံနိုင်ခြင်းဤဟုသောသူကြောင့်ကြောင့်ဒုမေသိဉ္စသာစေတမိတို့သည်သတိရဏဂောဇရာသတိဉာဏ်တရားလျံသတိဉာဏ်၄ပါးလျံကျက်စားရရှိကုန်ပြီဖြစ်၍အတ္တဒီပါမိမိကိုယ်လျံမိယာကိုင်းကျွန်းတစ်ခွဲရှိကုန်ပြီမိယာကိုင်းကျွန်းနှင့်တူသောမိမိကိုရှိကြကုန်သည်ဟောတာရှိကြပါကုန်သောမိယာကိုင်းကျွန်းနှင့်တူတဲ့ မိကိုယ်သဟနာပြောပြီးသတိဉာဏ်တရားပွားများနေတဲ့ဘာဝနာတွေပဲေဝံဤသို့သတိဉာဏ်တရားကိုပွားများ၍နေကြသည်ရှိတော်တတ္တဘုဇင်ငယ်ဘုဇင်ခုနှစ်ပါးတရားတော်ဘာဝိတဝါမိမိတို့သာနာ၌ဖြစ်စေကြပွားစေကြကုန်၍ဒုက္ခတန္တာဆင်းရဲရင်ကုန်ရာငြိမ်းရာဖြစ်သောအရဟတဘုကိုပြိတ္တသာပြုနိုင်ကြပေကုန်လတံမြတ်စွာဘုရားပြီးတော်မူသောဩဝါဒအတိုင်း တိကတရားတွေဒီမှာပွားများနေကြတယ်ဒီပွားများနေတဲ့သတိကတရားတွေပြည့်စုံတဲ့ပြည့်စုံအောင်သတိကတရားနဲ့ပြသရှိပြီးတော့နေကြဖို့ပါအဲဒီလိုနေခြင်းဖြင့်မိမိတို့လိုရှိရသောမညာပူညာနိဗ္ဗာန်ဖြင့်မညာပူညာဖြင့်နိဗ္ဗာန်ကိုသင်ညာစွာမျက်မှောက်ပြုနိုင်ကြပါစေ။